သာသနာတော်နှစ်2565ခုကောတာတက္ကတိ1383ခုပြာသူလာပြည့်ကျော်17ရက်ခရစ်နှစ်2022ခုနှစ်ဇန်နဝါရီလ29ရက်ပေါ့ဦးဇင်းတို့ရှိတို့တကကြီးတွေကမိုင်းတွေရှိ26ရက်နေ့မှာဟောကြားအပ်သောဝိပဿနာအလုပ်ပင်တရားတကကြီးဘယ်နှကြိမ်ရှိပါလဲ95ကြိမ်မြောက်ရှိပါပြီဖေ။25ကြိမ်မြောက် နောက်ဝိပဿနာလုပ်ပေးတရား85ကြိမ်မြောက်ဝိပဿနာလုပ်ပေးတရားကို မဟောကြမနာကြကြသည်မီဒေသနာတော်ပိုင်ရှင်ဒေသနာတော်ဥက္ကဖြစ်တော်မူသောဘုရားရှင်ကိုဥစွာပရမရှိခိုးကြရအောင်တို့တရားတရားနာပရိသတ်ပေါင်းသူတော်ကောင်းတို့ကလည်းဘုရားရှင်ဤဂုဏ်တော်ကိုစားရှိသလောက်စိတ်ဝယ်ထုံလျက်ဗုဒ္ဓနုတ္တိဘာဝနာပွားများရင်နဲ့ရိုသေစွာနာယူကြအောင်ဆို ဗုဒ္ဓံနရနရသမောတရဏံဒိတာတံပညာပရိပါစုတိယဝိဟတံဒါကာရံအာထာဝီကာမနရဒေဝဟိတဝန္တံဝန္တာမိကာတုဏိကမဂ္ဂမနန္တညာနံနရာနရာသမောတရဏံလောကုလောကီနလီသောစီဘွားကိုလိုလာတောင်းတကြကုန်သော စိတ်ထားမြတ်သူနတ်လူမြမတတ္တဝါတို့ဤစုဝေရလည်းဖြစ်တော်မူထသောဒီတတံလောကုလောကီနလီတော်မယိမ့်မယိုင်မြဲခိုင်လာသည်တမာတိနှင့်ရှင်သောစိတ်ဓာတ်လည်းရှိတော်မူထသောပညာပရိပါစုတိယသစ္စာလေးရတရားမြတ်ကိုထွင်ပေါသည်မြင်တတ် အရဟတမတိဟုသောပညာတန်ဆောင်သမီးရောင်လည်းရှိတော်မူထသောဝိဟတန္တာကာရံသစ္စာလေးရတရားမြတ်ကို ကွက်ကပိတ်ဖုံညံမြင်တုံအောင်ပြုတာပညာဝိဇာတိဟုသောအမိုက်တရားကိုအရဟတမေဉာဏ်တန်လျက်ဖြင့်ပဲ့ပြတော်မူပြီးထသော အထာဝီကာမံလူနတ်မြမတတ္တဝါတို့၏အစည်းအပွားကို အလွန်လိုလားတောင်းတတော်မူထသောနရဒေဝဟိတာဝဟံလူနတ်မြမတတ္တဝါတို့အားလံပြနိညွန်ဆုံးမသွန်သင်တော်မူလျက်လောကုလောကီနလီဆုံးကုန်အလုံးစုံသော ဂုံတိန်တကောဇိတိန်ချန္တာကြုံငါရွဆောင်တော်မူတတ်သောကာရုဏီကံလူနတ်မြမတတ္တဝအမြတနာจิตခင် မာကရုဏာတော်ရှင်လည်းဖြစ်တော်မူထသောအကံဇာတိအစပါရမီပုံညာနေမနိုင်ရှင်အမနိုင်ရှင်သာသော သီလသမာဓိပညာဂုဏ်တကကြောင့်မြတ်တည်းအဖြစ်သို့ရောက်တော်မူထသော အနန္တညာဏသဗ္ဗညုတညာနာဇာတာဆုံးပိုင်းခြားမရှိသောညာတော်လည်းရှိတော်မူထသောဓမ္ဗုဒ္ဓံတောတောဂုဏံသခင်ဖရာရှင်အားနမောကာယဝစီမနောချီလျက် ရိုသေမြတ်နိုးရှိခိုးကြောပါဤမြတ်စွာဘုရားသာဓုသာဓုသာဓုပါဘုရားကဲယနေ့ 85ကြိမ်မြောက်ဝိပဿနာလုံပင်တရားကိုဆက်လက်ပြီးတော့ဟောကြားနာကြားကြရအောင်အဲ့တော့ဦးဇင်းတို့ကဟောလာတာ85ကြိမ်မြောက်ပေါ့ဝိသုဒ္ဓိ9ပါးအစဉ်တိုင်းဟောတာအခုတော့သီလဝိသုဒ္ဓိပြီးခဲ့ပြီ စေတဝိသုဒ္ဓိပြီးခဲ့ပြီဟောဒိဋ္ဌိဝိသုဒ္ဓိပိုင်းရောက်နေတာပေါ့အတုတကကင်္ဂါဥဒနာဝိသုဒ္ဓိလည်းဒါပြီးခဲ့တယ်ပေါ့အဲ့တော့ဒိဋ္ဌိဝိသုဒ္ဓိပိုင်းမှာ ပရမတ္ထဓမ္မလို့ခေါ်တဲ့ယုတ်တရားနန္တရားတွေကိုလက္ခဏာရတ္တပြစ္စုပ္ပတ္ထံပရတ္ထံအားဖြင့်ရှုပွားသိသိတဲ့အပိုင်းပေါ့အဲအဲ့ပိုင်းကိုဦးဇင်းတို့ဟောလက်စဟောလက်စဘယ်ရောက်လဲဆိုတော့ပြီးခဲ့တဲ့အပတ်ကနောက်ဆုံးဟောခဲ့တာဝရိယရဲ့လက္ခဏာရတ္တပြစ္စုပ္ပတ္ထံပရတ္ထံတဲ့ဘာကဲလက္ခဏာရတ္တပြစ္စုပ္ပတ္ထံပရတ္ထံတဲ့တော့ဝိရိယရဲ့လက္ခဏာရတ္တပြစ္စုပ္ပတ္ထံပရတ္ထံပါဗျာ အဲ့မှာဦးဇင်းတို့ဝရိယကလက္ခဏာတတပြစ္စုပ္ပတံပဋ္ဌာန်ကိုဟောတဲ့အခါဝရိယကလက္ခဏာဆိုတဲ့သဘာဝသဘောနောက်တကလက္ခဏာလို့ခေါ်ရတ္တလို့ခေါ်တဲ့လုပ်ငန်းကိစ္စပြစ္စုပ္ပတံလို့ခေါ်တဲ့ဉာဏ်အားရှိရှုတင်လာမှုပဋ္ဌာန်လို့ခေါ်တဲ့ဤစွာသော အကြောင်းပေါ့အဲဝရိယဖြစ်ပေါ်စေရဤစွာသောအကြောင်းနဲ့ပတ်သက်လို့ပြီးခဲ့တဲ့ဘက်ကတော့ဦးဇင်းတို့ဒါဝေကဝတ္ထု၈ပါး အဲတံဝေကဝတ္ထု၈ပါးပရိဒန္တိနေရခြင်း၊အိုရခြင်း၊နာရခြင်း၊သိရခြင်းအဘေတန္တရာဥစဉ်ရဲ့နိုင်ကြရောက်နိုင်ခြင်းအတိတ်တန္တရာဥစဉ်ရဲ့အနာဂတ်တန္တရာဥစဉ်ရဲ့နဲ့ဒီပစ္စုပန်ဘဝအစာရှာရခြင်းဆိုတဲ့ဒီအကြောင်း၈မျိုးပေါ့ဒီ၈မျိုးကိုစဉ်းကျင်ခြင်းအပြင်တံဝေကဉာဏ်ဤရလာမယ်ထိုတံဝေကဉာဏ်ဤဒီပင်လင်ဝရိယကိုဒါဖြစ်ပေါ်စေနိုင်တဲ့ဤစွာသောအကြောင်းလို့ဒီလိုပြောခဲ့တာအဲဝရိယက နှီးစွာသောအကြောင်းဗဒ္ဒံထဲမှာနောက်တစ်မျိုးကတော့ဝရိအာရမ္ဘဝတ္ထုလို့ခေါ်တဲ့တရားရှင်းမျိုးကြံသေးတယ်ဝရိယကိုဖြစ်စေတတ်တဲ့အကြောင်းတရားရှင်းမျိုးတဲ့နောက်ဝရိယကိုဖြစ်စေတတ်တဲ့အကြောင်းတရားဘယ်နှမျိုးရှိသေးတဲ့တုံးရှစ်ပါးရှိပါတယ်ဗျာရှစ်ပါးရှိတယ်အဲရှစ်ပါးကိုဦးဇင်းတို့ဟိုအင်္ဂုတ္တရနိကေအတ္တကနိဗ္ဗကုတိတာရမ္ဘဝတ္ထုသုတ်တံဆိုတဲ့သုတ်တံ အဲ့ဒါကုတိတာဓမ္မဆိုတာကုတိတာဆိုတာပြင်းရည်တာပဲပြင်းရည်ရဲ့အကြောင်းဝတ္ထု၈ပါးပေါ့တုတ်တန်ရဲ့အမည်ကအဲ့တုတ်တန်မှာဘုရားရှင်ကအပြင်းရည်ရဲ့အကြောင်း၈ပါးအဲစန့်ကျင်ဘက်အပြင်ဝရိယရဲ့အကြောင်း၈ပါးဆိုပြီးတော့ဒီလိုဟောထားတယ်အဲ့တော့အဲ့မှာဦးဇင်းတို့နံပါတ်1ပေါ့ပါဠိလေးတော့တစ်ခါဟိုတစ်ပိုက်လောက်ကလေးတော့ဟိုကိုးလိုက်တာပေါ့ပြီးတော့မှဆက်ပြီးတော့သွားကြတာပေါ့ အဲ့တော့အဲ့မှာသူကဗာပြောထားတော့ဆိုတော့ပြင်းရင်ချောင်းပေါ့ပြင်းရင်ချောင်းရှင်ပါဆိုလို့ရှိလေပဲဥမာဆိုကြပါစို့အလုတ်တစ်ခုလုပ်ရတော့မယ်ဆိုပြင်းရင်တဲ့ပုံကောငါအလုတ်လုပ်ရတော့မှာပဲဆိုပြီးတော့အဲ့ဒါကိုဝရိယစိုက်ထုတ်မှုတွေကိုရှော့ချပြစ်လိုက်တာပေါ့အာငါအလုတ်လုပ်ရတော့မှာပင်မတော့မှာဒီတော့ငါနာနာနေနေလေးနဲ့နိပိဇာမိတဲ့ဟန္တာဟန်နိပိဇာမိငါအေးလိုက်အောင်မှာအလုတ်ကလောက်ရတော့မှာမို့လို့ နောက်ပြီးတော့ကအလုတ်ပြီးသွားပြန်တော့လေပြင်းရတဲ့ပုဂ္ဂိုလ်ကဩငါတော့အလုတ်လုတ်ပြီးသွားပြီအလုတ်လုတ်တော့ငါပင်မန်းခဲ့အဲ့တော့အခုတော့နားလိုက်ဦးမှာပဲအိမ်ဦးမှာပဲဆိုတို့တကကြီးတွေကမကြီးအလုတ်ကပြန်လာအိမ်နဲ့ရောက်အညစ်လေးချုပ်ပြီးတော့မလုပ်လိုက်တော့ဆဲလိုက်ပါတယ်ဗျာကြောလေးဆန်းလိုက်တဲ့သဘောပေါ့နော်ကြောလေးဆန်းလိုက်တဲ့သဘောအဲ့ဒါပြင်းချောင်းတယ်ဟုတ်မလားတကကြီးတွေကမကြီးတွေအဲ့ဒါကိုကကိုတော့ သဘောပေါက်ပြီးတော့ထို့တူပဲတဲ့ခရီးသွားတော့မယ်ခရီးသွားတော့မယ်ဆိုလေပြီးနေတဲ့ပုဂ္ဂိုလ်ကဩငါတော့ခရီးသွားမယ်ခရီးသွားရင်တော့ငါပင်မတော့မှာပဲမကံခောပါဏမေကိစ္ဆန္တတကာယောကိလမိတ်တတိအဲ့ဒါလံခရီးကိုသွားတော့မယ်ခရီးသွားတော့မယ်ငါသည်တဲ့အဲ့ဒါငါရဲ့ခန္ဓာကိုပင်မတော့မှာပဲဒါကြောင့်မလို့မလုပ်တော့အိတ်လိုက်အောင်မှာတခါကြီးခီးသွားကန်ဒီအားလေးရှိအောင်ဟေးနာနာနေနေနေအောင်ဆိုဘလို့နေတော့ ကောင်းကောင်းလေးလိုက်ပါတော့ကောင်းကောင်းလေးအိတ်လိုက်တာပေါ့အနားယူတာပေါ့နော်အဲ့ဒီသဘောပဲဟောနောက်တကတို့တို့ပဲခကြီးကပြန်ရောက်လာပြီခကြီးသွားတယ်ခကြီးကပင်မလာတယ်ပြန်လာပြန်တော့ဩငါခကြီးသွားတော့ငါငါမှပင်မနေတယ်ဒီတော့လည်းပဲမလုပ်ရအောင်မလို့နားပြန်တယ်ဗျာနားပြန်နေစားတဲ့ကတော့နေပိဇာမီအိမ်အောင်မယ်ဟုတ်မလားအဲ့ဒါနဲ့အိတ်လိုက်ပြန်တာပဲတဲ့အဲ့တော့၄ချက်ရှိသွားတာပေါ့နောက်တစ်ခုဗါလဲတော့ အခီးသွားတယ်နောက်တစ်ခုကခုနအစာအာဟာရပေါ့နော်ဒီမှာတော့ရဟန်းတော်တွေအတွက်ဆိုတော့ရွာနေကုန်းတွေကိုသွားပြီးတော့စွမ်းငံသွားတာပေါ့တို့တကိုင်းကြီးတကမိုင်းကြီးဆိုလက်စားရတော်ကြီးအတွက်ရှာရဖူရတဲ့သဘောပေါ့အလိုစားရရှာဖူရတော့မယ်ဆိုတဲ့အခါကျပြန်တော့လေအစာအာဟာရလုံလုံလောက်လောက်ရဖို့ရန်စာရဖူရမယ်အဲ့အတွက်ကြောင့်လဲဘာလို့တော့ပင်မန်းနေပင်မန်းအောင်မယ်ပင်မန်းအောင်မယ်ဆိုတော့ကဲအလောက်ကိုင်းနေရှိပင်မန်းနေဆိုတော့ဘာလောက်လိုက်ပြန်တော့ အိတ်လိုက်ပြန်တာပဲဟုတ်မလားအဲတို့တို့ပဲကဲဇာဟာရတွေရှာလို့ဘူးလို့ပြီးပြီးရဟန်တန်ကဆိုရင်တော့ဇွန်ငံတယ်ပေါ့ဇွန်သွားခံတယ်ဇွန်ပုံပေးတယ်ပြီးပြီးပြန်လာတယ်ကြောင်းပြန်ရောက်တယ်ကဲဇွန်ငံတော့ကပြင်မှတ်ထားတယ်စပြီးတော့ဗါတယ်တော့တရေးလောက်ကလေးတော့ဟမ်အာဦးဇင်းတို့ဇာတိနာဘွားတော်တော့ဆိုတာရှိတယ်စားပြီးအိပ်ပြန်အနှိတ်ခံတဖန်စင်းကြံလျှောက်ဟမ်အတီတို့အသားဖြိုးဆိုပြီးတော့နောက်ကတော့မကောင်းပါဘူးလေရထားမှတော့မှာဟုတ်လား စားပြီးအလားအိတ်စားပြီးအနှိတ်စားပြီးအိတ်ပြန်အနှိတ်ခံတဖန်စဉ္ညာလျှောက်ဆိုအာစားပြီးတဲ့အခါကျတော့ဇွန်ငံသွားဇွန်လေးပုံပြီးပြီးပြီးတဲ့အခါကျတော့ဘာဖြစ်တော့ပြန်လာတော့လေကဲဇွန်ငံသွားတာပြင်မနေဆိုပြီးတခါအိတ်လိုက်ပြန်ဟောတဲ့ဟုတ်လားအဲ့ဒါနှစ်ချက်ပေါ့နောက်အနာယောဂါတွေပေါ့အနာယောဂါတွေဒါဖြစ်တာပေါ့နော်အနာယောဂါတွေနာယောဂါဖြစ်တယ်ဆိုတော့လေပင်မနေဆိုတာ တခါလေအိတ်လိုက်မှကောင်းမယ်နာနာနေနေအာနာယောဂတွေကနလန်ထလာပြန်တော့လေဘာဖြစ်တော့အားလေးရှိအောင်ဆိုပြီးတခါဘာလုပ်လိုက်ပြန်တော့အိတ်လိုက်ပြန်တော့အဲ့တော့ရှစ်ချက်ပေါ့အဲ့ရှစ်ချက်ကတော့သူကကုတိတကုတိတာရံဘဝတ္ထုလို့ခေါ်တယ်အဲ့ဒါပြင်းကြီးကြောင်းပေါ့ပြင်းကြီးကြောင်းတရားရှစ်ပြင်းကြီးကြောင်းကိုဖြစ်စေတဲ့အကြောင်းတရားရှစ်ပါးပေါ့အဲသူနဲ့ဆန့်ကျင်ဘက်ပေါ့ဒီနေ့ဒီမှာပြောမှာကတော့ဝရိယာရံဘဝတ္ထုပေါ့ အဲ့ဒါလေးကိုဦးဇင်းဒီမှာတစ်ခေါက်အရင်ဆုံးပါဠိလေးဟိုရှစ်ပုတ်ရှိတာတပုတ်လောက်ကလေးတို့တကကြီးတွေတက္ကမကြီးနဲ့ပါရမီစာကပြည့်အောင်နာယူကြရအောင်အဲဘာလဲဆိုတော့အရိမာနိဘိကဝေအာရမ္ဘဝိထုနိကတမနိအထာဣဒဘိကဝေဘိက္ခုကမ္မံကတဗံဟောတိတတဧဝံဟောတိကမ္မံခောမေ ကတဗံဘဝိတတိ ကမံခောမယာကရုံတေနာနတုကရံဗုဒ္ဓနံသာသနံမနတိကတုံဟန္တံပရိကိစေဝဝရိယံအာရဘာမိအပဒတပတိယအနတိကတတအဓိကမာယအာတိသင်္ကတတတိစီကရိယာယာတိသောဝရိယံအာရပတိအပဒတပတိယအနတိကတတအဓိကမာယ အာတိစီကတတတိစီကရိယာယဣဒံဘိကဝေပရမံအာရဘဝတ္ထုတဲ့ဟောဒါနံပါတ်1ပေါ့ဝရိယကိုဖြစ်စီတဲ့အကြောင်းတရားရှင်မျိုးရှိတယ်အဲ့ရှင်မျိုးဘာတွေလဲဆိုတော့ဘုရားရှင်ကပြောတယ်ဣဒဘိကဝေဘိကုကတ္တပံဣဒဘိကဝေဘိကုကမ္မံကတ္တပံဟောတိယဟန်တော်တပါသာသနာတော်မှာလုပ်ငန်းကိစ္စတစ်ခုရှိလာပြီပြုရတော့မယ် အဲ့လိုပြောရတော့မယ်ဆိုဘာဖြစ်တော့တတ္တဧဝံဟောတိတဲ့အဲ့ယဟန်တော်ဟာစဉ်းစားပြီကမ္မံခောမေကတ္တပံဘဝိတ္တိငါလုပ်ငန်းတစ်ခုကိုပြုရတော့မယ်အလုပ်တစ်ခုငါတော့ပေါ်လာပြီအလုပ်တစ်ခုလုပ်ရတော့မယ်ကမ္မံခောမယကရုံဒေနနတုကရံဗုဒ္ဓနံသာသနာနံမနတိကာတုံအဲ့လိုလုပ်ငန်းတစ်ခုကို ပြုနေတဲ့ငါမှာ ဗုဒ္ဓနံသာသနံဘုရားရှင်တို့ရဲ့အစုံအမတရားဒေသနာတော်တွေကိုမနတိစိတ်နိုင်ကာတုံပြုခြင်းကမနတိကာတုံနှလုံးသွင်းခြင်းကတဲ့နတုကရမလွယ်တော့ဘူးအလုတ်တကုကပေါ်လာတော့မယ်ငါရေလှုပ်လှုပ်ရတော့မယ်ဆိုလှုပ်လှုပ်နေတဲ့ငါမှာတရားနှလုံးသွင်းမှုလွယ်ပါဦးမလားမလွယ်တော့ပါဘူးဗျာဘုရားကအစုံမတိဥသောတရားဒေသနာတော်တွေကိုနှလုံးသွင်းမှုမလွယ်တော့ဘူးလို့သူတလို့စဉ်းစားတယ်စဉ်းစားပြီးတော့ဗာဖြစ်တယ်တော့ ဟန္တာဟံပတိကိစေဝဝရိယံအာရဘာမိအပတတ္တပတိယအနာတိကတ္တအတိကမယအတ္တိကတ္တတိတိကရိယာယတဲ့အေးအဲ့လိုအလုပ်လုပ်ရမယ်ငါသည်ထိုငါသည်ပေါ့အဲစောစောကပဲအဲ့ဒါမရောက်သေးတဲ့တရားတွေကိုရောက်အောင်အပတ္တိအပတ္တိတပတ္တိယအပတ္တတပတ္တိယမရောက်သေးတဲ့တရားတွေကိုရောက်အောင်အနာတိကတ္တအတိကမယမရသေးတဲ့တရားတွေရောက်အောင် အာတိတိကရတတိတိကရိယာယမျက်မှောက်မပြုရသေးတဲ့တရားတွေကိုမျက်မှောက်ပြုရအောင်တဲ့ပฏิကိစ္စဝစောစောကပဲကြိုတင်ပြီးတော့ဝရိယံဝရိယကိုအားရပါမိအာထုတ်တော့မယ်ငါဝရိယစိုက်ထုတ်ပြီးတော့အခုတည်းကလှုပ်ထားမှာအလုတ်ကလှုပ်ရတော့မယ်အလုတ်မလှုပ်ခင်နေမှာကြိုပြီးတော့အလုတ်လှုပ်နေတဲ့အခါတရားနှလုံးသွင်းဖို့မလွယ်ဘူးဒါကြောင့်မလို့မလှုပ်ရခင်လေးမှာကြိုပြီးတော့မရသေးတဲ့တရားတွေမရောက်သေးတဲ့တရားတွေကိုရောက်အောင်မရသေးတဲ့တရားတွေကိုရအောင် မျက်မှောက်မပြုတ်ရသေးတဲ့တရားတွေကိုမျက်မှောက်ပြုတ်နိုင်အောင်ငါကြိုးစားအားထုတ်မှာလို့ဒါလိုသူကစဉ်းစားတယ်အဲ့လိုစဉ်းစားပြီးတဲ့အခါသောဝရိယအရပတိအပတ္တတာပတ္တိယအနာတိကရတအတိကမယအတိတိကရတတိတိကရိယာယတဲ့အဲ့လိုအားထုတ်အဲ့လိုစဉ်းစားပြီးတဲ့အခါဘာလို့တော့အဲ့ယဟန်တော်ဟာတဲ့သာသနာတွင်မှနေတဲ့အယဟန်တော်ဟာအဲ့မရောက်သေးတဲ့တရားကိုရောက်အောင်မရသေးတဲ့တရားကိုရအောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေကိုမျက်မှောက်ပြုတ်ရအောင်တဲ့အဲ့ဒါကြိုးစားအားထုတ်တော့တာပဲတဲ့ယဟန်တော်တက်ပါ အဲ့တော့ဒကာကြီးတွေဒကာမကြီးတွေကြည့်ပေါ့အဲဒီမှာအလုတ်တကူပေါ်လာပြီဆိုရင်ဩမလုတ်အသေးခင်ကြိုစဉ်းစားရတာဒီအလုတ်လုတ်တော့မယ်ဆိုရင်ငါဗုဒ္ဓသာသနာမနတိကာတုံဗုဒ္ဓဗုဒ္ဓနံသာသနာမနတိကာတုံဘုရားရှင်တို့၏အဆုံးအမဖြစ်တဲ့ဗမဏဝိပဿနာစတဲ့ကမ္မထာနှလုံးကိုသွင်းဖို့ရငါတို့တော့နာတုကရမလိုတော့ဘူးအလုတ်လုတ်တော့မယ်ဆိုရင်အဲ့တော့အခုချိန်ကစကြိုတင်ပြီးတော့ငါ မရသေးတဲ့တရားတွေရအောင်မရသေးတဲ့တရားတွေရအောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေမျက်မှောက်ပြုတ်အောင်ငါကြိုးစားအထုတ်မှာလို့ဒါလို့ဒါနှလုံးသွင်းရတယ်တဲ့တစ်ချက်ဟောနောက်တစ်ခါကျတော့ဘုနာသာပရံဘိခဝေဟောဒီပုံစံတူပေါ့ဦးဇင်းတို့နည်းနည်းလေးမြန်အောင်သွားကြရအောင်ဦးဇင်းကပြောတယ်ကုမတတိကထားမိတယ်ကဲမြန်အောင်သွားကြရအောင်ဆိုတော့မြန်အောင်လို့ထင်နေတာဟုတ်လားမြန်မြန်သွားကြရအောင် ပြောမှကောင်းလိမ့်မယ်နော် အဲမြန်မြန်လေးသွားကြရအောင်အဲ့တော့နောက်တစ်ပုတ်အနေနဲ့ပါတယ်တော့အဲ့လိုလုပ်ငန်းကိစ္စတစ်ခုကိုပေါ့ဘုနာသာဗရံဘိကဝေဘိက္ခုနာကမ္မံကတံဟောတိတဲ့လုပ်ငန်းတစ်ခုပြုပြီးသွားပြီအလုပ်ကိစ္စတစ်ခုပြုပြီးသွားရင်ကခုနရန်တော်ကထုတူပဲစဉ်းစားပြန်နေတဲ့ဩငါတော့အလုပ်တစ်ခုပြီးခဲ့ပြီလုပ်ငန်းတစ်ခုပြီးခဲ့ပြီအလုပ်တစ်ခုပြီးခဲ့ပြီအဲအလုပ်လုပ်နေစဉ်တုန်းကငါမှတရားဗုဒ္ဓရဲ့ဆုံးမဖြစ်တဲ့တရားနှလုံးကိုသွင်းဖို့ရန်မစွမ်းနိုင်ခဲ့ဘူးနာသက်ခင်မစွမ်းနိုင်ခဲ့ဘူးအလုပ်လုပ်နေတဲ့အချိန် ဒါကြောင့်မလို့အခုတော့ငါမရောက်သေးတဲ့တရားကိုရအောင်မရသေးတဲ့တရားကိုရအောင်မျက်မှောက်မပြုရသေးတဲ့တရားတွေကိုမျက်မှောက်ပြုအောင်ငါကြိုးစားမယ်ဆိုဒီလိုနှလုံးသွင်းပြီးအဲ့ဒါကြိုးစားအထုတ်တော့တာပဲတဲ့ဒါကဒုတိယမြောက်ဝရိယကိုဖြစ်ပေါ်စေတဲ့အကြောင်းလုပ်ငန်းပြီးသွားတဲ့အခါနောက်တတိယမြောက်ထို့တပည့်ဘုနာသပဒံဘိကဝေဘိကုဏမကောကန္တဘောဟောတိခရီးတစ်ခုသွားရတော့မယ်အဲခရီးတစ်ခုသွားတော့မယ်ဆိုတဲ့ရန်တော်ကလည်းထို့တပည့်ခရီးသွားတဲ့အခါ ငါသည်ဘုရားရှင်ရဲ့အဆုံးမတရားဒေသနာတော်တွေကိုနှလုံးသွင်းဖို့ရငါတို့လွယ်မှာမဟုတ်ဘူးဒါကြောင့်မလို့အခုကစကြိုတင်ပြီးတော့မရောက်သေးတဲ့တရားကိုရအောင်မရသေးတဲ့တရားတွေကိုရအောင်မျက်မှောက်မပြုရသေးတဲ့တရားတွေကိုမျက်မှောက်ပြုရအောင်ငါကြိုးစားအထုံပါလို့တို့လိုစဉ်းကျင်စဉ်းစားပြီးတော့အဲ့ဒါတရားနှလုံးသွင်းတော့တာပဲဝရိယနဲ့ကြိုးစားအထုတ်တော့တာပဲတဲ့ဝရိယအာရပတိအာကြိုးစားအထုတ်တယ်ဒါသုံးခုမြောက်ဝရိယဖြစ်ပေါ်စေတဲ့အကြောင်းဒီခྱི་မသွားခင်မှာကြိုတင်စဉ်းစားတာ အဲ့တော့ဒကာကြီးတွေဒီဒကမကြီးတွေဒီနေရာလေးမှာဥစဉ်တစ်ချက်ရပ်ပြီးတော့အဲ့တော့ခရီးမသွားခင်လေးမှာပေါ့ဩငါတော့ခရီးသွားတော့မယ်ခရီးမသွားခင်မှာဒါငါကြိုပြီးတော့ဗုဒ္ဓနာသာသနာဘုရားရှင်တို့ရဲ့အဆုံးအမဖြစ်တဲ့တရားကိုနှလုံးသွင်းတော့မယ်နှလုံးသွင်းမှတော်မယ်လို့တလူစဉ်းစားရတယ်အဲ့လိုစဉ်းစားပြီးတော့နှလုံးသွင်းတယ်နှလုံးသွင်းတဲ့အခါကျခုနအပတ္တတပတ္တိယနာတိကတတအဓိကမယအတ္တိကရိယအတ္တိကရောအတ္တိကတတသစ္စိကရိယာယဆိုတဲ့စကားလေးတစ်ခုပေါ့ အဲ့တော့မရောက်သေးတဲ့တရားကိုရောက်အောင်မရသေးတဲ့တရားကိုရအောင်မျက်မှောက်မပြုတ်ရသေးတဲ့တရားတွေကိုမျက်မှောက်ပြုတ်ရအောင်ဆိုပြီးဒီလိုကြိုးစားအထောက်ရမှာအဲ့တော့မရသေးတဲ့တရားဘာလဲတခါကြီးတခါမကြီးတရားတခါလည်းမရသေးတဲ့တရားဆိုတော့အခုမရသေးတဲ့ဟာကိုရအောင်ဆိုတခါကြီးစီးပွားပဲကုန်းချခီးသွားတော့မှဆိုကြတယ်ခီးမသွားခင်ဒီအလုတ်ကလေးပြီးအောင်ဖြောက်အောင်မှဆိုပြီးတော့ဟုတ်လားတခါလည်းလုံးစရာရှိတဲ့အလုပ်တွေကုန်းလုံးမယ်ဆိုရင်ဟုတ်ပါမလားမဟုတ်ပါဘူးဗျာဟုတ်သေးဘူးเนาะဒီမှာက ခုနခီးသွားတော့မယ်ဆိုကြိုတင်းပြီးတော့လှုပ်တယ်ဆိုတာကဗုဒ္ဓနံသာသနာနံဟောဘုရားရှင်အဆုံးအမကိုဗုဒ္ဓနံသာသနာနံဘုရားရှင်အဆုံးအမတရားဒေသနာတော်တွေကိုမနတိကတုံနှလုံးသွင်းတာကိုပြောတာခီးသွားတော့မယ်ဟိငါတို့ဘယ်နေ့ပဲရက်တော့မြမပြည်ပြန်မယ်မပြန်ခင်နေ့ဒီမှာလုပ်ငန်းလေးတွေဖြတ်ခဲ့ရအောင်ဆိုကြုံကုန်းလှုပ်တာမျိုးတော့ဟုတ်ပါမလားမဟုတ်ပါဘူးဘုရားမဟုတ်ဘူးတစ်ချက်နောက်တစ်ခု အဲ့လိုလုပ်တဲ့အပိုင်းမှာလည်းဘုရားရှင်ရဲ့တရားဒေသနာတို့ကိုနှလုံးသွင်းနေဆိုတဲ့အခါမှာရည်ရွယ်ချက်ကဘာတဲ့တော့အပတ္တတပတ္တိယမရမရောက်သေးတဲ့တရားကိုရအောင်အနတ္တိကတ္တအဓိကမယမရောက်မရသေးတဲ့တရားကိုရအောင်အာတိတိကတ္တတတိတိကရိယာယမျက်မှောက်မပြုတ်ရသေးတဲ့တရားကိုမျက်မှောက်ပြုအောင်ဆိုတာဘာပြောတာတုံးဆိုတော့သူကဇာနာမကဇာနာဝိပဒနာ မကဖလဝတိနာဟောဒါလိုအထာကရာကဖွင့်တယ်။ဘာပြောတာတုံးလို့ဆိုတဲ့အခါကျတော့အဲ့ဒါ ဇာနာဝိပဿနာ မကဖလဓမ္မတာအပတ္တတပတ္တိယတဲ့အဲ့တော့ဇန်တရားတွေဝိပဿနာတရားတွေမတရားတွေဖို့တရားတွေဒီတရားတွေကဒါဒါမရသေးရင်အဲ့လိုဇန်တရားတွေမရသေးတဲ့ပုဂ္ဂိုလ်ဇန်ရအောင်ဝိပဿနာမရသေးတဲ့ပုဂ္ဂိုလ်ဝိပဿနာရအောင်မမမတရားတွေမရသေးတဲ့ပုဂ္ဂိုလ်ကမရအောင်ဖို့မရသေးတဲ့ပုဂ္ဂိုလ်ကဖို့ရအောင်ဒီလိုမျိုးကြိုးစားရတာကိုပြောတာအဲ့တော့ ဗုဒ္ဓနံသာသနာနံဘုရားရင်တို့ဤအစုံမကိုမနတိကတော်နှလုံးသွင်းခြင်းငါအဲ့နှလုံးသွင်းခြင်းငါဆိုတာဗါတဲ့တုံဆိုတော့ခုနမရသေးတဲ့ဇန်တရားမရောက်သေးတဲ့ဇန်တရားမရောက်သေးတဲ့ဝိပဿနာတရားမရောက်သေးတဲ့အဲ့ဒါမတရားဖို့တရားနောက်တကမရသေးတဲ့ဇန်တရားဝိပဿနာတရားမတရားဖို့တရားမျက်မှောက်မပြုရသေးတဲ့ဇန်တရားမတရားဝိပဿနာတရားဇန်တရားဝိပဿနာတရားမတရားဖို့တရားဆိုတဲ့ဒီတရားတွေကိုနှလုံးသွင်းမှုပြောတာတဲ့ အဲဒါလေးလည်းပဲတို့တကကြီးတွေတကမကြီးတွေတခါတည်းတတိချသွားဖို့အဲ့တော့ခရီးမသွားခင်တော့လှုပ်တာပဲသို့တော်လည်းတရားနှလုံးသွင်းပြီးတော့မရသေးတဲ့တရားရအောင်မရောက်သေးတဲ့တရားရအောင်လှုပ်တာမဟုတ်ဘူးဆိုပြန်ရင်လည်းပဲဒါနည်းနည်းတော့လွဲနေသေးတယ်လို့တလူနားလေရနောက်ပြီးတဲ့အခါလေးခုမြောက်ထုတ်တယ်ပုဏ္ဏသပရံဘိကဝေမေကောဘိကဝေဘိက္ခုနာမေကောဂတောဟောတိတဲ့ခီးသွားပြီးသွားတယ် ခီးသွားပြီးတဲ့အခါလည်းအဲခီးသွားပြီးတဲ့ရန်တော်ကစဉ်းစားပြန်တယ်ငါသည်လန်ခီးကိုသွားခဲ့ပြီးပြီခီးသွားခဲ့ပြီးပြီငါခီးသွားနေတုန်းကခီးသွားနေတဲ့ငါမှာဘုရားရှင်ရဲ့အဆုံးအမတရားတော်တွေကိုနှလုံးသွင်းဖို့ရမစွမ်းနိုင်ခဲ့ဘူးမသွားခင်တုန်းကလည်း နှလုံးသွင်းဖို့ရန်လွယ်မှာမဟုတ်ဘူးဟောအခုသွားပြီးပြန်တော့လေသွားနေတုန်းကနှလုံးဘုရားရှင်ရဲ့အဆုံးအမတရားဒေသနာတော်တွေကိုနှလုံးသွင်းဖို့ရန်မစွမ်းနိုင်ခဲ့ဘူးဒါကြောင့်မလို့အခုတော့ငါကြိုးစားအထုတ်မှဆိုပြီးတော့ဒီလိုမျိုးဝရိယတက်ကိုမွေးမြူပြီးတော့ကြိုးစားအထုတ်တယ်တဲ့ဒါက၄ခုမြောက်နောက်ငါးခုမြောက်ထုတ်တူပဲဘုနာသပတံဘိကဝေဘိကုကာမံဝဏိကမံဝပိနာယစရံတော်နလဘတိလူခတဝပဏိတတဝဘောဇနတာယာဝတတံပါရိပူရိ ။အော်ဒီလိုပဲစဉ်းစားပြန်နေတခါလေအစာအာဟာရအတွက်ယွာနီကုန်းတွေကိုစွမ်းအကျိုးငါလှည့်လည်ဖို့ရန်ကောင်းတဲ့စွမ်းပဲဖြစ်ဖြစ်မကောင်းတဲ့စွမ်းပဲဖြစ်ဖြစ်ဒါရဖို့ရန်လုံလုံလောက်လောက်ရဖို့ရန် အတွက်ငါစွမ်းခံသွားရတော့မယ်။အဲ့တော့စွမ်းခံသွားရတော့မယ်ဆိုတဲ့အခါကျတော့ကဲစွမ်းခံသွားတဲ့အချိန်မှာငါအတွေ့ဟောဒီလိုမျိုးတရားနှလုံးသွင်းဖို့ရန်လွယ်မှာမဟုတ်ဘူး။ ဒါဘာဖြစ်လို့တရားနှလုံးသွင်းဖို့ရန်လွယ်မှာမဟုတ်တယ်ဆိုတဲ့အခါကျတော့တတမေကာယောလဟုကောကာမိညောတဲ့အဲကျွမ်းကန်သွားနေရတဲ့အချိန်မှာတခါတည်းခါတည်းကာယဒီကမ္မထာနှလုံးသွင်းသူတို့တခါတည်းပြည့်ပြည့်ချင်းသွားဖို့လည်းမလွယ်လှတော့အဲ့လိုမျိုးပေါ့ခန္ဓာကိုယ်လေးနေမြများနဲ့ဒီလိုသွားနေရတဲ့အခါမှာဒါတရားနှလုံးသွင်းဖို့ရန်ဒါလွယ်ကူမှာမဟုတ်ဘူးဒါကြောင့်မလို့ငါတော့အဲအစွန်ခံမသွားခင်အစာအစာအတွက်ပေါ့အစာဟာရအတွက်မရှားရခင် ငါတရားလေးနှလုံးသွင်းအောင်မှဆိုဒါဇွမ်းငံမတော်ခင်တရားနှလုံးသွင်းရတယ်တဲ့ဒါတစ်ချက်ဟောနောက်တစ်ခါကဇွမ်းငံကပြန်လာပြီးအတင်းတော်တဲ့အစာရတွေဖုံးမေးသုံးဆောင်ပြီးပြီတခါလေဖုံးမေးသုံးဆောင်ပြီးပြီဆိုတော့ထုတ်တူပဲတွေးရတယ်ကဲငါခန္ဓာကိုယ်လေးတော့အားရှိလာပြီခန္ဓာကိုယ်လေးကတတမေကာယောဘလဝကမ္မညောဟောငါရဲ့ခန္ဓာကိုယ်က အားရှိတယ်အင်အားရှိလာပြီကမ္မထန်နှလုံးသွင်းဖို့ရန်အစဉ်နဲ့ပြည့်နေပြီဒီတော့ငါဝရိယစိုက်ထုတ်ပြီးအားလေးပြည့်ပြည့်ဖြိုးဖြိုးရှိတော့တရားအထုတ်ရုံမှာဒီလိုမျိုးဒါလည်းတခါကြီးတွေတကမကြီးတကယ်တရားအထုတ်မှုတဲ့ပုံကိုဆိုဒီအပိုင်းလေးတွေပြောရင်တခါလေစိတ်ထဲမှာသဘောကိုကြာသွားတာအမလီဟုတ်လိုက်တာဘလို့ဟုတ်လိုက်တော့တချို့တချို့ယောဂီတွေစားပြီးတရားအထုတ်တယ်ကမ္မထနှလုံးသွင်းတယ်ကမ္မထနှလုံးသွင်းတဲ့အခါကျတော့ တနေ့မှ၄ချိန်လောက်၅ချိန်လောက်၆ချိန်လောက်တရားထိုင်ရတယ်ဆိုကြစို့အချိန်လေးတွေသတ်မှတ်ပေးထိုင်အချိန်တိုင်းတော့စစချင်းယောဂီကမကောင်းဘူးအချိန်တိုင်းအချိန်တိုင်းမှာတရားနှလုံးကိုကောင်းကောင်းသွင်းနိုင်တာမျိုးတော့မရှိအဲ့တော့ဘလို့အချိန်ကြီးကောင်းတတ်လို့ဆိုတော့များသောအားဖြင့်နေကင်းစွမ်းလေးဖုံးပေးစွမ်းလေးဖုံးပေးပြီးလို့နေကင်းစာလေးပေါ့လေလူဆိုလည်းပဲနေကင်းနေတဲ့စာလေးစားလိုက်နေတလာလေးစားပြီးခဏတစ်ပြုတ်လေးနာစင်းညံလေးပါလေးရှောက်ပေါ့လေတုံလုံးပလက်ကလေးလဲပြီးတာ ਨੇ ထပြီးတနာရီလောက်တရားထိုင်ပြီဆိုအဲ့အချိန်ကတရားထိုင်လို့ကောင်းတယ်ဘာဖြစ်လို့တရားထိုင်လို့ကောင်းလဲဆိုတော့ခန္ဓာကိုယ်လေးကလည်းအာဒါလေးပြည့်ပြည့်ဖြူဖြူနဲ့ပြည့်ပြည့်ဝဝနဲ့သုံးဆောင်ထားတော့ခန္ဓာကိုယ်လေးကလည်းခံကြမ်းနေတာပေါ့အဲ့ဒါတောင်းတောင်းတင်းတင်းလေးရှိနေတဲ့အခါတရားနှလုံးသွင်းရတဲ့အခါမှာဒါပို့ပြီးတော့အဲ့ချိန်ဒီကဒါတရားနှလုံးသွင်းလို့အဆင်ပြေတယ်ဆိုတာမျိုးဒါယောဂီအများစုကဒါလျှောက်ထားတာကိုလည်းဦးဇင်းတို့ဒါတွေ့ရတာပေါ့အဲ့တော့ဒီလိုပဲပေါ့အခုဒီမှာလည်းရန်တော်ကစွမ်းခံနေစွမ်းခံပြီးတော့ ဘုံမေ့ပြီပြီဆိုတာနဲ့တတမေကာယောဘလဝါကမင်းကမင်းညောငါရဲ့ခန္ဓာကိုယ်ဒီခွန်အားရှိလာပြီကမ္မဋ္ဌာန်းနှလုံးသွင်းဖို့ရန်အစဉ်နေဖြစ်နေပြီဆိုပြီးအဲ့မှာဝရိယစိုက်ထုတ်ပြီးတော့မရောက်သေးတဲ့တရားတွေရအောင်မရသေးတဲ့တရားတွေရအောင်မျက်မှောင်မပြုတ်ရသေးတဲ့တရားတွေမျက်မှောင်ပြုတ်နိုင်အောင်ဆိုပြီးဒီလိုမျိုးဝရိယနဲ့ကြိုးစားအထုတ်တယ်တဲ့ဒါက6ခုမြောက် နောက်ခုနကုမြောက်တရားတခုပုဏ္ဏဇဗရံဘိကဝေဘိက္ခုနောဥပ္ပန္နောဟောတိအပ္ပမတ္တကောအာဘာတော်တဲ့ဟောအနာယောဂါတွေဖြစ်တယ်။နောက်ကဖြစ်တဲ့အခါမှာလည်းဘာဖြစ်တယ်လို့မမေ့မလျော်ပဲနေဒါတကားလည်းနေရတယ်။ဘယ်လိုမမေ့မမေ့မလျော်ပဲနေဆိုတော့ငါမာနာယောဂါတွေဖြစ်နေတယ်။အဲဒီအတွက်ကြောင့်ငါဒီမမေ့မလျော်ပဲနဲ့ကမ္မရန်တံဝေကညံရပြီးတော့ဗောကမ္မရန်နှလုံးသွင်းမှတော်မယ်အဲ့ဒါ ဒါနံကောမေတံဝိဇတိယံမေအာဘာဒောပဝတိယဩဒီလိုလေးနှလုံးသွင်းဆင်ခြင်မိနာယောဂဖြစ်နေတယ်နာယောဂဖြစ်နိုင်တယ်အနာယောဂဖြစ်တော့မယ်ဆိုရင်နာယောဂဖြစ်နေတယ်ဆိုရင်ဒါတခါလဲနာယောဂတွေမကြီးပွားမိမှာငါတရားနှလုံးလေးသွင်းပြီးတော့နေမှာဒီလိုနေရတယ်နောက်တခါနာယောဂတွေကအကြွေမြန်အဲ့ဒါနာယောဂတွေပျောက်လာပြီပေါ့လေနလန်ထလာပြီဆိုလဲတို့တူပဲတွေးရပြန်ဩနာယောဂတွေဖြစ်နေတော့ငါငါကမ္မဏနှလုံးကောင်းကောင်းမသွင်းနိုင်ခဲ့ဘူး အဲ့တော့အခုတော့ငါတရားနှလုံးသွင်းမှဖြစ်မယ်ဆိုဒီလိုမျိုးဒါကမ္မထနှလုံးသွင်းရပြန်နေတဲ့အဲ့ဒါဝရိယဖြစ်ဖို့ရန်အကြောင်း၈ခုပေါ့အဲ့တော့ဒီတရားကိုလည်းဦးဇင်းတို့မကြမကြပွားများပြီးရင်ဒါယောဂီသူတော်ကောင်းတွေမှာအဲ့ဒါဝရိယဓာတ်တွေတိုးတာပေါ့ဝရိယဓာတ်တွေတိုးတယ်အဲ့ဒါလေးပြန်ပြီးတော့၈ခုပြန်ချုပ်ပြောအောင်နံပါတ်၁ကလုပ်ငန်းတစ်ခုပြုခါနေနေပြီဆိုရင်ဒါဝရိယဖြစ်အောင်စဉ်းစားရတယ် နောက်တစ်ခါလုပ်ငန်းတစ်ခုပြုပြီးသွားပြီဆိုဝရိယဖြစ်အောင်စဉ်းစားရတယ်။အော်နောက်တစ်ခါခရီးတစ်ခုသွားရတော့မယ်သုံးခုမြောက်ခရီးသွားကနီးဒါဆင်ញင်ရတယ်။အော်ခရီးသွားပြီးပြန်လာပြီဒါဆင်ញင်ရတယ်လေးခုမြောက်ပြီးတဲ့ကငါးခုမြောက်အာမကြမ်းမာစဖြစ်ပြီဆိုဒါဆင်ញင်ရတော့လားကျမ်းမာကြီးမကောင်းတော့ဘူး။မကြမ်းမာစမှာဆင်ញင်ရတယ်ကျမ်းမာကြီးတစ်တယ်ဆိုးလာရင်ပိုပြီးဆိုးလာရင်ကမရနှလုံးကသွင်းလို့ရမှာမဟုတ်တော့ဘူး။ ခုနေကမ္မဏနှလုံးလေးသွင်းရာတုံးဒါကမ္မဏနှလုံးသွင်းမှာပဲဒီလိုမျိုးအာကျမ်းမာပြီးပြီ ကျမ်းမာပြီးခါစားနလန်ထခါစားဒီလိုတွေးရပြန်တယ်။အော်ကျမ်းမာရေးမကောင်းတော့ငါကမ္မထာတရားတွေကိုဗုဒ္ဓရဲ့ဗုဒ္ဓနံသာသနံဘုရားရှင်ရဲ့အဆုံးအမတရားဒေသနာတော်တွေကိုငါနှလုံးသွင်းဖို့ရန်ဒါအင်းနဲ့အားနဲ့မလုံနိုင်ခဲ့ဘူးဒီတော့ခုလုံးမှဒီလိုစင်ញင်ရတယ်6ခုမြောက်။နောက်9ခုမြောက်တို့တို့ပဲစွမ်းလုံလောက်စွာမရသေးဘူး။ စွမ်းကန်ထွက်နေရတယ်လုံလောက်လောက်မရသေးဘူးအမရသေးရင်လည်းပဲအဲ့ဒီအချိန်မှာတကားတဲ့ဒါစင်ញင်ရနောက်တကစွမ်းတွေကဘောများများရလာပြီဆိုလဲတို့တူပဲစင်ញင်ရတယ်အာစွမ်းတွေတော့ဘောများများရပြီရနေတဲ့အတွက်ကြောင့်ငါတရားကိုပဲဒီဇိုင်းမှန်မှန်အားထုတ်မှာအစွမ်းအတွက်ငါကြောင်းကြမဆက်ရတော့ဘူးဟောဒီလိုမျိုးနဲ့ဒါအားထုတ်ရတယ်တဲ့ဒါဝတိယဖြည့်ကြောင်းတရားဘယ်နှပါးတဲ့တော့ရှစ်ပါးပါဗျာရှစ်ပါးဒါလေးတဲ့တို့တကကြီးတွေတို့မှကြီးမှတ်ထားရင်မိမိတို့အတွက် ဒါကိုမကြမကြစင်ကြီးအပြင်ဝရိယဓာတ်တွေတိုးမယ်တမဝါယမပေါ့အဲဒီလိုဝရိယဓာတ်တွေတိုးလို့ရှင်ဒါဗုဒ္ဓရဲ့ဘုရားရှင်ရဲ့အစောအမတရားဒေသနာတော်ကိုပို့ပို့ပြီးတော့နှလုံးသွင်းဖြစ်တယ်တဲ့ဒါဝရိယပြီးကဲဒီနေ့တော့တရှိကိုတိုးပြီးတော့ပီတိအကြောင်းလေးကိုပြောကြရအောင်အဲပီတိအကြောင်းကိုပြောကြရအောင် မိတိကလက္ခဏာတတပြစ္စုပတ္ထံဗဒ္ဒံဆိုတော့နံပါတ်1ပိနယတိတိပိတိအော်ပိတိကသဘောပြီးတဲ့အခါကျတော့ဒါတံပိယယနာလက္ခဏာကာယစိတ်တပိနနာရတဖရဏရတဝါဩဒကြပြစ္စုပတ္ထနာအာရမဏဗဒ္ဒဌာနာတဲ့ဒါပိတိကေလက္ခဏာတတပြစ္စုပတ္ထံဗဒ္ဒံပေါ့အဲ့တော့နံပါတ်1ပိတိဆိုတာဘာဖြစ်တော့ပိနယတိတိပိတိတဲ့ကိုယ်စိတ်တို့ကိုနှစ်သက်ပြည့်ဖြူတိုးပွားစေတတ်သောသဘောတရား ဒါပီတိပဲဒါပီတိဆိုတာကိုယ်စိတ်တို့ကိုနှစ်သက်ဖွံ့ဖြိုးတိုးဝါစေတတ်တယ်တဲ့နှစ်သက်ပြည့်ဖြိုးတိုးဝါစေတတ်တယ်ဒါပီတိကသဘောပြီးတဲ့အခါကျအဲ့ပီတိဟာဘလို့ကိုယ်ပိုင်လက္ခဏာရှိတယ်လေလို့ဆိုတော့အာယုံကိုနှစ်သက်ခြင်း မျက်နှိုးခြင်းသဘောတဲ့။အော်အာယုံကိုနှစ်သက်ခြင်းမျက်နှိုးခြင်းသဘောဒီပီတိပဲတဲ့။အဲ့တော့ပီတိကသဘောဒီအာယုံကိုနှစ်သက်တယ်မျက်နှိုးတယ်ဒါပီတိကသဘော။ အဲ့တော့တကားလေးမှာတကားကြီးတွေတကမာကြီးတွေကိုကအာယုံလေးတစ်ခုကိုကြမြင်ရပဲဖြစ်ဖြစ်ကြားရပဲဖြစ်ဖြစ်သို့မဟုတ်နှလုံးသွင်းနေဖြစ်ဖြစ်အဲ့အာယုံလေးကိုကိုကသဘောကျနေတာ မျိုးနှစ်သက်နေတာမျိုးပေါ့ဒါကို ပီတိလို့ခေါ်တာဟိုးဦးဇင်းတို့တမထာဘိုင်းမှာတော့ဇန်ဘိုင်းမှာဒါဦးဇင်းတို့ဟိုးဇန်ငါးပါးပြောတဲ့အခါဝိတဝိဇာရပီတိဒုက္ခဧကကရာအဲ့ဒီမှာပီတိအကြောင်းလေးဦးဇင်းတို့ဒါထိုက်တင်အားလျော်ဆိုတာပြောခဲ့တယ်အဲ့ဒီမှာပီတိဆိုရင်ဆိုကြပါစို့အာနာပါနာအာထုတ်နေတဲ့သူတော်ကောင်းတယောက်ပေါ့ အာနာပါနာဆိုတဲ့ဝင်နေထွက်လေလေးကိုစပြီးတော့နှလုံးသွင်းနေတယ်။နှလုံးသွင်းနေတဲ့အခါမှာဒါကြောင့်မလို့ဦးဇင်းတို့တခါလေယောဂီတွေကကိုတိတ်ပြီးတော့ကမ္မထမ်းမှာပေါ့ဟိုတိုးတက်မှုမရှိဘူးအချိန်ကာလလေးကြာရင်ဦးဇင်းတို့မေးမိကြည့်ရတယ်။အဲ့ဝင်နေထွက်လေဆိုတဲ့အာယုံလေးနဲ့ပျော်သလားဒါလိုမေးကြည့်တာ။ပျော်သလားမေးတော့တချို့ကရည်ရည်မေးတယ်ထင်လို့ရည်ပြီးတော့အဲဘာပြောမှမသိဘူး။ပြောချင်တာကပီတိဖြစ်သလားလို့မေးတော့စာသံပေတံစာသံပေတံပေါက်တော့သူတို့နားမလည်ပါဆိုလို့ အဲကမနာနှလုံးလေးသွင်းနေရတာပျော်သလားဆိုတာနှစ်သက်နေသလားဝမ်းမြောက်နေသလားဒါလိုမေးတာအဲ့တော့ဆိုကြပါစို့ဝင်လင်တွက်လေးလေးကိုစပြီးမှတ်နေတဲ့သူတော်ကောင်းတယောက်ကတကယ်ပီတီလေးပြစ်လာပြီးဆိုအဲဝင်လင်တွက်လေးလေးကိုမှတ်ပြီးတော့နှလုံးသွင်းနေရတာကိုစိတ်ထဲမှာကျေနပ်နေတာဝမ်းမြောက်နေတာဒါကိုဒါပီတီဖြစ်နေတယ်လို့ခေါ်တာအဲနောက်ပိုင်းညာဦးသွင်းတို့နည်းနည်းလေးထက်ဒီမှာပြောပါမယ်အဲပီတိဒီဒါဟိုအစင်အစင်ပေါ့သူတစ်မျိုးပြီးတစ်မျိုးဒီမှာပတ္တတိပတ္တတိကနေပြီးဒုက္ခဒုက္ခကနေဒါတမာတိဖြစ်ဖို့ရန်အကြောင်း ဒါကြောင့်မလို့စအားထုတ်တဲ့သူတော်ကောင်းမှာအ ਨੇ ဆုံးတော့ကိုနှလုံးသွင်းတဲ့ကမ္မဋ္ဌာန်းအာယုံလေးနဲ့ကိုကပြောနေဖို့လိုတာဒါဝမ်းမြောက်နေတယ်နှစ်သက်နေတယ်ဆိုတော့ပီတိလေးဖြစ်နေဖို့လို့ဒါအရေးကြီးတယ်ဒါကိုပြောချင်တာအဲ့တော့ဒါပီတိကဲသဘောကဒီလိုပေါ့ခုနလိုဒါအာနာပါနဝင်လေထွက်လေလေးစမှန်လို့အကယ်၍မြန်အဲနမိတ်ကလေးပေါ်လာတယ်ဆိုလဲနမိတ်ကလေးစပြီးတော့နှလုံးသွင်းတယ်ပေါ့နှလုံးသွင်းနေလို့ရှိရင်အဲနမိတ်ကလေးပေါ့ဒီအာနာပါနပရိပါကနိမိတ်ကလေးရပြီဆိုကြဆိုအဲပရိပါကနိမိတ်ကလေးကိုတကားတဲ့ စူးစူးဆက်ဆက်ကလေးရှူပွားသုံးသပ်နေရတဲ့မှာစိတ်ကလေးကကြည်နက်လာတာနှစ်သက်လာတာအဲ့ဒါပီတိပဲအလားဥပဒရာသမารိကနေဇံမြန်ဆိုင်သွားပြီဆိုရင်ဒီဇံက၅ပါးထဲမှာပါတဲ့ဒီပီတိကတိတ်ပြီးတော့အာကောင်းသွားအာကောင်းသွားရတဲ့ကြောင့်တခါတည်းအာတခါတည်းခန္ဓာကိုယ်တစ်ခုလုံးကိုတခါတည်းပြန့်နှံ့ပြီးဒီပီတိကတီးနေတာဒါလိုပြောချင်တာပေါ့ကဲဒါအဲ့တော့ဓမ္မပီတိကသဘောတည် အာယုံကိုနှစ်သက်ခြင်းမျက်နှိုးခြင်းဆိုတဲ့သဘောတဲ့နောက်တက ပိဋိကေလုပ်ငန်းကိစ္စအရတ္တပေါ့လုပ်ငန်းကိစ္စကဘာလဲဆိုတော့ပိနေယစိတ်တာပိနေနာရတဖရဏရတဝါတဲ့ဟောပိဋိတိသူကကိုယ်ပိုင်ကိစ္စကိုပြောပါဆို ကာယစိတ်တာပိနနာရတတဲ့အဲ့ဒါကိုယ်စိတ်နှစ်ပါးကို နှစ်သက်ပြည့်ဖြူတိုးဝါစေတယ်ဟောဒီတကားလေးကသိပြီးတော့အိဗယ်ဒါပြည့်ဝတယ် ကိုယ်စိတ်နှစ်ပါးကိုနှစ်သက်ပြည့်ဖြူတိုးပွားစေတယ်နှစ်သက်နေတယ်စိတ်တွေကလည်းနှစ်သက်နေတယ်အဲဒါကြတော့တိုးပွားနေတယ်ဆိုတာဒါပီတိတွေတခါတည်းတပွားပွားနဲ့ပေါ်လာတာအဲဒါသူ့ရဲ့လုပ်ငန်းကိစ္စရဲ့သဘောပေါ့အဲတော့ကိုယ်စိတ်နှစ်ပါးကိုဒါနှစ်သက်ပြည့်ဖြူတိုးပွားစေတယ်လုပ်ငန်းကိစ္စကိုပီတိကလုပ်တယ်နောက်တကဖရဏရတတဲ့ဟောဖရဏရတမွန်မြတ်တော်စိတ္တရရုပ်တို့ဖြင့်တကူလုံးကိုပြန့်နှံ့ပြီးတော့နေတယ်အဲ့ဒါကနနှစ်သက်ပွင့်မျိုးတိုးပွားပြီးတော့နေတယ်ဟုတ်ရှိကပြောတယ်ကန ဒါကြလည်းနှစ်သက်တယ်ခန္ဓာကိုယ်ထဲမှာဇန်တမာတိလောက်ရောက်သွားပြီပဲဖြစ်ဖြစ်ဥပ္ပဇတမာတိလောက်ရောက်သွားတယ်ပဲဖြစ်ဖြစ်ပီတိလေးဖြစ်နေသူခန္ဓာကိုယ်ထဲမှာပြန့်နှံ့နေတယ်ဆိုတာပီတိကတော့အနန္တရခန္ဓာကိုယ်တောက်လျှောက်ကိုပြန့်နှံ့နေတာမျိုးတော့မဟုတ်ဘူးသို့တော့အဲ့ဒီမှာဒီစိတ်ဒိဋ္ဌယုတ်တွေပီတိကြောင့်ဖြစ်တဲ့စိတ်ဒိဋ္ဌယုတ်တွေကခန္ဓာကိုယ်တစ်ခုလုံးကိုပြန့်နှံ့နေတဲ့သဘောကိုဒါတင်စားပြီးတော့ပြောတာပေါ့ဒါကြောင့်မလို့ဖရဏရတ္တာမောမြတ်သောစိတ္တရုပ်တို့ဖြင့်တကူလုံးတို့ပြန့်နှံ့နေခြင်းဒါ တော့ပြန့်နှံ့နေတယ်ဆိုတာကိုဒီမှာဖရဏရတလို့ပြောတာပေါ့ဖရဏရတပြန့်နှံ့ခြင်းဆိုတဲ့လုပ်ငန်းကိစ္စပေါ့အခန္ဓာကိုယ်တစ်ခုလုံးကိုပြန့်နှံ့ခြင်းဆိုတဲ့လုပ်ငန်းကိစ္စဆိုတော့ဒီနေရာမှာဦးဇင်းတို့ PT 5မျိုးလေးပေါ့အဲ PT 5မျိုးလေးကိုဘုသူတ္တအနေနဲ့ဒါမှတ်သွားရင်တော့ဒါဘုသူတ္တဖြစ်တာပေါ့အဲ့တော့ဦးဇင်းတို့ PT 5မျိုးဆိုတာကတော့ဒုဒကကြီးတွေဒကမကြီးတွေဒါဟိုကြားတော့အလုံးကြားဖို့ပြီးတာပေါ့ခုတ်တကံ PT ခဏိကံ PT အော်ဂန်တီကံ PT ဥပေကံ PT ဖရဏ PT ဆိုတဲ့ PT 5မျိုးရှိတယ် အဲ့တော့အဲ့ဒီမှာခုတ်တကပီတိခုတ်တကပီတိဆိုတာပေါ့ကျတိမွညင်ထယုံများသိငယ်ဆိုတာဖြစ်သောပီတိပေါ့အဲ့တော့ဒီကလေးမှာဦးဇင်းတို့အကြောင်းကိစ္စလေးတစ်ခုပေါ့အဲကြုံရရတဲ့အခါပီတိဖြစ်သွားတယ်ဝမ်းမြောက်သွားဝမ်းမြောက်သွားတယ်ဆိုတော့ဒီထဲမှာတကားလေးတကားလေးဟိုတိတ်ငလေဖြစ်သွားတာမျိုးပေါ့နော်ခန္ဓာကိုယ်လေးကြတိမွညင်းလေးထသွားတာမျိုးလေးပေါ့ဒါကိုဒါခုတ်တကပီတိနောက်ခဏိကပီတိဆိုတော့တကားလေးအာလျှက်ပြက်ကဲ့သို့ကလာခဏခဏပေါ့ အဲ့တော့တခါလေးတစ်ချိန်တစ်ခါဖြစ်တာမဟုတ်နဲ့ခဏခဏခဏကူလေးတမသိမ့်ကလေးသိမ့်ကလေးဖြစ်သွားတာမျိုးပီတီမျိုးပေါ့နော်အော်ဂန်နစ်ကပီတီဆိုတာတော့တခါလေးကလည်းဟိုစားတဲ့ကတော့ပြောတယ်ဟိုဒီလိုင်းလုံးကြီးနေဖုံးသွားတယ်ကလို့တကိုယ်လုံးကိုတခါလည်းတက်ရောက်သွားတာမျိုးပေါ့နော်ဒါကတော့အော်ဂန်နစ်ကပီတီနောက်ဥပေကပီတီဥပေကပီတိဆိုတော့ဦးဇင်းတို့မိမိအုံမြင်ကိုကိုအထက်သို့မြောက်စီတတ်သောပီတိဆိုတာဒီပီတိကဆောင်းသွားတဲ့အခါဦးဇင်းတို့သတိလင်္ကာမှာဟိုအထာဂရာကဒါရကဝတ္ထုလေးတစ်ခုပြတယ်အမျိုးသမီးဟိုပေါ့လေ မဟာစီရီကိုဒါစမိပူဇော်သွားကြတဲ့အခါမိဘတွေကသွားတော့အဲ့ဒီအင်ရှင်အမျိုးသမီးလေးတအူးကိုကိုလေးလက်ဝင်နေဆိုတော့နေကအောင်အာကာလအခါကြီးမှာကုလိုသွားဖို့မသင့်တော့ဘူးတင်းတွေ့အဲ့တော့ကြံခဲ့ဆိုအိမ်မှာထားခဲ့အိမ်မှာထားခဲ့တဲ့အခါကျတော့အဲ့ဒီအမျိုးသမီးတွေကလည်းတခါလဲမဟာစီရီကိုကလည်းအာယုံယူပြီးစိတ်ထဲမှာကြည်နုံနေတယ်ဟောနောက်တခါအဲ့ဒီမဟာစီရီမှာအဲတခါတဲ့အဲ့ဒီမှာ အဇမိတွေပူဇော်နေကြတယ်ရန်တန်တော်တွေပေါင်းစုပြီးတော့တရားဒေသနာတွေရွတ်ဖတ်တဲ့စေနေကြတယ်အဲ့ဒါမျိုးကိုလှန့်အာယုံယူလိုက်တဲ့အခါအဲ့ဒီစေတီတော်ကိုအာယုံယူနေတဲ့အချိန်မှာစိတ်ထဲမှာဝမ်းမြောက်နေတဲ့ပီတိဖြစ်တာပီတိဖြစ်နေရင်လည်းဘာဖြစ်တာလဲဆိုအဲ့ဒီပီတိကကတော့ဥပ္ပေကပီတိပေါ့ခန္ဓာကိုယ်ကိုတခါတည်းဟိုအထက်ကိုဆောင်းသွားတာအဲ့တော့ဒီဟာမျိုးတီသူကဇံရမှတော့မဟုတ်ဘူးဒါကတော့ထူးထူးခြားခြားပေါ့ဖြစ်တတ်တဲ့သဘာဝပေါ့သိပြီပီတိအဟုန်ကအားကောင်းလာတဲ့အခါ ခန္ဓာခန္ဓာကိုယ်ကလေထဲကိုကြွပြီးတော့အဲ့ဒီမာစီဒီရင်မြင်ကိုသူကအရင်ဆုံးရောက်သွားတာပဲရောက်သွားတော့နောက်မိဘတွေကရောက်လာတဲ့အခါကျတော့ညီဘယ်လန်းကလာလဲမေးတဲ့အခါကျတော့သူလည်းအကျိုးကြောင့်ပြောကြလမ်းနဲ့လာတာမဟုတ်ဘူးကောင်းကင်ကလာတယ်အဲဆိုဒီပီတိရဲ့သဘောပေါ့ပြောချင်တာကအဲ့ဒါပီတိအဟုံကတိတ်ပြီးတော့အားကောင်းလာတယ်ဆိုလို့ရှိရင်ဒီလိုမျိုးဒါဥပေက္ခပီတိခန္ဓာကိုယ်လေးကမြောက်ပြီးတော့ကြွသွားတယ်ဒါကတော့သူကဇန်တို့အဘိညာဉ်တို့နဲ့တော့မဆိုင်ဘူးအဲသို့တော်ဒီပီတိအဟုံကအားကောင်းသွားတဲ့အခါမှာဖြစ်တာပေါ့ အဲတခါလေမှတကြောင်မလို့ဦးဇင်းတို့ဟိုပီတိတွေတိတ်ပြီးတော့တရားနှလုံးသွင်းနေတယ်ပီတိတိတ်ပြီးတော့အားကောင်းနေတယ်ဆိုရင်အဲတခါလေမှကိုယ်ခန္ဓာကိုယ်လေးကိုကြွနေတယ်လို့ထင်ရတာခန္ဓာကိုယ်လေးကြွနေတယ်လို့ထင်ရတယ်ဆိုတာတကယ်မကြွဘူးလားလို့မေးတခါကြီးတကယ်မကြီးဒီဥပေက္ခပီတိတိတ်အားကောင်းလာလေပဲဒါဖြစ်တတ်တဲ့သဘာဝရှိသို့တော့တိတ်တင်တင်ချာချာကြီးမဟုတ်တော့မှတခါလေကြွပြီးတော့နေရတာကပေါ့ပါနေတာမျိုးတွေဒါဖြစ်နိုင်တာပေါ့ ။အော်နောက်တကဒီမှာတော့နောက်တစ်ခုဖရဏပီတိဆိုတော့ခုနပြောတယ်အဲ့ဥပေက္ခပီတိတည်းရှိကြသွားခုနသူကတော့ဖရဏပီတိကတော့ခဏပဲ။အော်ဥပေက္ခပီတိကြအဲ့လိုမဟုတ်ခန္ဓာကိုယ်တစ်ခုလုံးကိုပြန့်နှံ့ပြီးတော့ဒီစိတ်ဒိသယုတ်တွေမုံမြတ်တဲ့စိတ်ဒိသယုတ်တွေပေါ့။ဒါကိုဖရဏပီတိခေါ်တာ။အဲ့ဖရဏပီတိကိုပဲတဲ့ဒီနေရာမှာဒီနေရာမှာဆိုခုနဇိုင်းက၅ပါးလိုနေရာမျိုးမှာကြတော့ဒီဖရဏပီတိကိုပဲဒီနေရာမှာယူရမယ်လို့ဒီလိုမျိုး ထာဂရများကညွန်ပြထားတာပေါ့ခန္ဓာပီတိကိုရည်ညွန်ပြီးတော့ပြောတာပေါ့အဲ့တော့ဇာသမာဗမြတ်စွာလို့တမာတိကိုထူထောင်လေကမ္မဋ္ဌာန်းတစ်ခုကိုနှလုံးသွင်းထားတယ်စိတ်ထဲမှာကြည်နက်နေဝမ်းမြောက်နေတယ်အဲ့ကအားကောင်းလာပြီးဥပဒ္ဒရာတမာတိကနေအပ္ပနာတမာတိလောက်စိုက်သွားပြီဆိုအဲ့မှာရှိတဲ့ပီတိတွေအဲ့ဒါဖရဏပီတိလို့ပြောတာပဲအဲ့တကားတဲ့ခန္ဓာကိုယ်ကိုပြန်ပြီးတော့ဒါပြန့်နှံ့ပြီးတော့နေတာပေါ့နော်ပြန့်နှံ့နေတော့ဒီမုံမြတ်တဲ့စေတသာယုတ်တွေကပြန့်နှံ့နေပြီးတော့နေတဲ့အခါကျတော့ တကားတဲ့ဝမ်းမြောက်ဝမ်းသာနဲ့တရားနှလုံးသွင်းရတာဇန်သမာဘတ်တွေဝင်စားနေရတာဒါလုံးပြောချင်တာကဲထားဒါကပရဏာပီတိနဲ့ပတ်သက်လို့ပေါ့ဒါသူ့ရဲ့လုပ်ငန်းကိစ္စအဲ့တော့လုပ်ငန်းကိစ္စကိုပြန်ပြောပါဆိုလို့ရှိရင်ကာယစိတ်တပိညနာရတ္တာကိုစိတ်နှံပါကိုနှစ်သက်ပြေဖြူပွားတိုးစေခြင်းဒါလုပ်ငန်းကိစ္စ။အော်နောက်တခါ ဖရဏရတမုံမြတ်သောသိတ္တရုပ်တို့ဖြင့်တကိုယ်လုံးကို ပြန့်နှံ့စေခြင်းဒါလုပ်ငန်းကိစ္စတစ်မျိုးပေါ့ဒီလိုနှစ်မျိုးရှိဟောပြီးတဲ့အခါကျတော့ဩဒကြပြည့်စုပဋ္ဌာနာကိုယ်စိတ်တို့ကို ရှင်လန်းတက်ကြွစေတတ်သောသဘောတရားတဲ့ဟောကိုယ်စိတ်နှစ်ပါးကို ရှင်လန်းတက်ကြွစေတယ်ကိုယ်စိတ်နှစ်ပါးကိုအဲ့တော့ပီတိဖြစ်လာပြီဆိုရင်ဒီခါလေလူကအလုတ်လုတ်ရတဲ့အပေါ်မှာတက်တက်ကြွကြွရှိတာပေါ့ အဲ့တော့ဒကာကြီးဒကာမကြီးစဉ်းစားကြည့်ပေါ့လုပ်ငန်းတစ်ခုလုပ်တယ်ဒီလုပ်ငန်းမှာကိုကစိတ်ဝင်စားဘူးဝမ်းမြောက်ဝမ်းသာမရှိဘူးအလုပ်တစ်ခုကိုလုပ်နေရတယ်အဲ့ဒီလုပ်ငန်းကြီးကဒကာကြီးဒကာမကြီးဒီအဲ့ဒီလုပ်ငန်းထဲမှာထက်တန်းတဲ့စိတ်ထားတက်ကြွရှင်လန်းတဲ့စိတ်ထားမျိုးရှိနိုင်ပါမလားမရှိနိုင်ပါဘူးခင်ဗျာမရှိနိုင်ဘူးမရှိနိုင်လို့ရှိရင်ဘာဖြစ်မလို့ အဲ့လိုတက်ကြွမှုမရှိဘဲနဲ့ပီတိလည်းမပြေဘူးဝမ်းမြောက်တဲ့စိတ်ဓာတ်လည်းမရှိဘူးဝမ်းမြောက်တဲ့စိတ်ဓာတ်မရှိတဲ့အခါကျတက်ကြွတက်ကြွရှင်လန်းမှုလည်းမရှိဘူးတက်ကြွရှင်လန်းမှုမရှိဘဲနဲ့အလုပ်တစ်ခုကိုလုပ်နေရမယ်ဆိုအဲ့ဒီအလုပ်ကတခါကြီးတွေတခါမကြီးတွေအောင်မြင်ဖို့လွယ်ပါမလားအောင်မြင်ဖို့မလွယ်ပါဘူးဗျာအောင်မြင်ဖို့မလွယ်ဘူးဟောတစ်ဖက်ကတော့ကြည်ပေါ့လုပ်ငန်းတစ်ခုလုပ်တယ်အဲစင်းရဲဒီဖြစ်ဒီချမ်းသာဒီဖြစ်ဒီအပင်မစင်းရဲခံရတယ်အပင်မစင်းရဲခံနေရပြီမဒီအလုပ်မှာတခါလဲ တခါလဲတက်ကြွရှင်လန်းနဲ့စိတ်ထားရှိတယ်ဒါကိုလုံနေရတာစိတ်ထဲမှာကျဉ်တ်နေတာမျိုးပေါ့ဝမ်းမြောက်နေတာမျိုးဒီအလုပ်လုံနေရတာလုံနေရတာကိုကျဉ်တ်နေတယ်အဲကျဉ်တ်နေတယ်ဆိုတာဒီဘာပြောတာတော့အဲ့ဒါပီတိဖြစ်နေတာပဲအပီတိဖြစ်နေတယ်ဝမ်းမြောက်နေတယ်ကျဉ်တ်နေတယ်အဲ့ပီတိဖြစ်လာရင်ဘာပြောလဲခုနစိတ်ကဒီသူ့ရဲ့ပြစ္စုပ္ပန်အရာပြောကြမယ်စိတ်ကလည်းရှင်လန်းတက်ကြွလာတာရှင်လန်းတွက်ကြလာတယ်ရှင်လန်းတက်ကြွလာတဲ့အတွက်ကြောင့်အဲ့အလုတ်ကတကကြီးတွေတကမကြီးအလုတ်တခုကိုစိတ်ပါဝင်သားစွာနဲ့ထက်ထက်တန်တန်နဲ့လုတ်ပြီးဆိုအလုတ်တခုက အောင်မြင်ဖို့ရာခိုင်နှုန်းမများဘူးလားအောင်မြင်ဖို့ရာခိုင်နှုန်းများပါတယ်ဗျာအဲဦးဇင်းတို့ဟိုးရှေ့ပိုင်းကဟောခဲ့သလိုပေါ့အဲဦးဇင်းတို့ဒီတတ္တဝါတွေတန်တနာမှာကျင်လည်ရတဲ့အခါတိုက်ပွဲတစ်ခုကိုဆင်နွှဲနေရတာပဲတကယ်တော့တော်လန်ရေးတစ်ခုလုပ်နေရတာပဲအဲ့တော့ဘယ်ကိုတော်လန်ဆိုတော့ဒီတန်တနာဆက်ဆက်မှာပါလာတဲ့ဒီကိလေသာတဏှာတရားတွေကိုကိလေသာတရားတွေကိုတော်လန်နေရတာပဲအဲ့လိုတော်လန်တဲ့အပိုင်းမှာကိုကတော်လန်ရေးလုပ်နေတဲ့အခါမှာဒါကလည်းတက်ကြွတဲ့စိတ်ထားရှိနေတယ်ဆိုရင်အဲ့လုပ်ငန်းကဘာဖြစ်မလို့မြန်မြန် အောင်မြင်မယ်လွတ်မြောက်မယ်ဒါပေမဲ့တစ်ဖက်ကတော့တကားတဲ့တက်ကြွမှုမရှိဘူးဆိုရင်အဲ့လူတွေကဘာဖြစ်မလို့ဆိုတော့တက်ကြွမှုမရှိတဲ့ပုံကိုယ်တွေဘာဖြစ်မလို့မြန်မြန်ကြာရှုံးမှာပဲဟုတ်ပလားအဲ့တော့ကိုကအောင်မြင်နေဆိုရင်အောင်မြင်နေတယ်ဆိုလို့ချင်းဘာလဲလုံးတက်ကြွတဲ့စိတ်ထွားနဲ့ကိုလုံနေတဲ့အလုပ်ပေါ်မှာဝမ်းမြောက်တဲ့စိတ်ထားတော့ရှိဖို့မလိုဘူးလားလိုအပ်ပါတယ်ဗျာ လိုအပ်တယ်ဒါပီတိကဲ့သို့အဲ့တော့ပီတိကိုညံထဲမှာဆင်ញင်လိုက်တယ်ပီတိဆိုတာဘယ်လိုသဘောရှိသလဲဆင်ញင်နေဆင်ញင်နေဩဆင်ញင်တဲ့သူတော်ကောင်းတယောက်ညံထဲမှာထင်းလာတယ်ဩပီတိဆိုတာကိုယ်စိတ်တို့ကိုရှင်လန်းတက်ကြစေတတ်သောသဘောတရားပဲလို့ဒီလိုညံထဲမှာဒါတဲ့ထင်းလာတာပဲတဲ့ဒါပီတိကဲ့သဘော ။အော်နောက်တကပိဋိကနီးစွာသောအကြောင်းနဲ့အာရမဏပဋ္ဌာနံပိဋိကနီးစွာသောအကြောင်းဟာအာယုံမေတဲ့။ဟောအာယုံဆိုတော့စောစောကပြောသလိုသူကလက္ခဏာနဲ့တော့ဆက်ဆက်ပြီးတော့ကတ်ကြည့်ရင်တကယ်ရှုခွက်မှာကြတော့ဟိုတကယ်ရှုရတဲ့အပိုင်းမှာじゃပုံနားလေတာပေါ့။အဲ့တော့ဆိုကြမှာဆိုလက္ခဏာတော့ကပြန်ကြည့်မယ်ဆိုရင်တမိယာယနာလက္ခဏာဆိုတော့အာယုံကိုနှစ်သက်ခြင်းအာမျက်နှိုးခြင်းဆိုတဲ့သဘောကပိဋိ။အဲ့တော့အာယုံကိုနှစ်သက်တာဒါကြောင့်မလို့ဒီအာယုံဒီသူ့ကဘာလဲတော့နီးစွာသောအကြောင်းပဲ။ အဲ့တော့အာယုံပေါ့ကိုကဆိုကြပါစို့နှလုံးသွင်းနေတယ်ကမဏနှလုံးသွင်းနေတယ်ဝင်လေတွက်လေကိုနှလုံးသွင်းနေငါရင်ဝင်လေတွက်လေဆိုတဲ့အဲ့အာယုံလေးပေါ့အဲ့အာယုံလေးကနှီးစွာတော့အကြောင်းပဲပီတိဖြစ်ဖို့ရန်အကြောင်းပဲဒါကြောင့်မလို့ဦးဇင်းတို့ဒီစတရားနှလုံးသွင်းတဲ့ယောဂီကိုဆိုလို့ရှိရင်ဟုတ်လားကမ္မထအာယုံပေါ့ကမ္မထအာယုံလေးနဲ့ကိုကိုကမ္မထအာယုံလေးနဲ့ကိုနဲ့ယဉ်နီအောင်ကြိုးစားဆိုတာဒါကိုပြောတာကမ္မထအာယုံလေးကိုမိမိစိတ်နဲ့ယဉ်နီအောင်ဆိုတာဒါကလည်းသွားလည်းပဲကမ္မထအာယုံစားလည်းကမ္မထအာယုံတလို့နှလုံးသွင်းရတာ နှလုံးသွင်းတဲ့အခါမှာတခါလေမှာတော့စကားကြယောဂီမှာစားတဲ့အခါနဲ့ဝင်နေထွက်လေကိုပဲမှတ်ပါဟဲ့အလမ်းကြောင်းတဲ့အခါဝင်နေထွက်လေမှတ်ပါဟဲ့ဆိုရင်ခက်ခဲတာပေါ့ခက်ခဲတော့တချို့ကအမှသွားလာဟိုသွားလာလိုက်မှတ်ချင်ကြတယ်ဦးဇင်းတို့ကတကြောင်မလို့ဝင်နေထွက်လေလေးပဲနှလုံးသွင်းပါဒီလိုတိုက်တွန်းတယ်ဘာကြောင့်လဲဆိုတော့အဲ့ဝင်နေထွက်လေကိုကိုကနှလုံးသွင်းရင်ဥမာဆိုကြပါစို့စားနေတဲ့အခါကလေးဝင်နေထွက်လေကိုနှလုံးသွင်းတယ်အဲ့စားနေတဲ့အခါဝင်နေထွက်လေနှလုံးသွင်းတာဇက်တိုက်ကြီးတော့ကိုကရချင်မှရမှာအလေးချင်းကမကောင်းသေးဘူးဝတိဘောကမနိုင်နေသေးဘူးမနိုင်နေသေးတော့ တကားတဲ့နိုင်ဝက်45မိနစ်လောက်တကားတဲ့စွမ်းဖုံးပေးနေစွမ်းဖုံးပေးနေတဲ့တောက်ရောင်လုံးဒီဝင်လေထွက်လေကိုတတိကတ်ထားနိုင်ဖို့ဆိုတာတော့တတိမြင်နေဖို့ဆိုတာတော့မလွယ်ဘူးတိုးတော့ကြိုကြကြိုရလေးကိုကတတိထားပြီးဝင်လေထွက်လေကိုမှတ်မယ်ဆိုတဲ့တတ်မှတ်ချက်ကလေးနဲ့စွမ်းဖုံးပေးနေတယ်စွမ်းဖုံးပေးနေအဲ့ဝင်လေထွက်လေလေးကိုကိုကဟိုကြိုကြကြိုကြတိတီသွားတာပေါ့မဆိုင်ဝိုင်းဝါတဲ့အချိန်ကိုက်လေးမှာကြားထဲမှာဝင်လေထွက်လေလေးတိတီသွားတယ်အဲဆိုကြမှာဆိုဈဉ္ညာလျှောက်တယ်ကို့အဆောင်လေးကိုပြန်ပြီးစွမ်းဆောင်ဓမ္မယုံကနေ ပြန်တဲ့ကမှလည်းတို့တူပဲကိုကတကားတဲ့ငါဝင်နေထွက်လေကိုမှတ်မယ်ဟဲ့လို့စိတ်တက်ကနေနှလုံးသွင်းပြီးတော့ကြောင်းပြန်သွားတယ်လမ်းတော့ကြောင်းလုံးဆိုကြပါလို့ခြေလမ်း5800 1000 1500 2000လမ်းအနေပဲဆိုကြပါစို့အဲခြေလမ်းတိုင်းခြေလမ်းတိုင်းသွားတိုင်းသွားတိုင်းတော့ဒီဝင်လေထွက်လေကိုဇက်တိုက်သိနေဖို့တော့စသချင်းယောဂီမှာလွယ်မှာမဟုတ်ဘူးလွယ်မှာမဟုတ်ပေမဲ့ဒီဝင်လေထွက်လေတွေကိုနှလုံးသွင်းမယ်လို့စိတ်တက်ကဆုံးဖြတ်ပြီးသွားလို့ရှိရင်ဘာဖြစ်မလို့အဲလမ်းမှာဂျိုကြားဂျိုကြားဝင်လေထွက်လေလေးတိတိသွားတာပဲဝင်လေထွက်လေလေးတိတိသွားတယ် အဲ့သိသိသွားတာဒီဘာဖြစ်လဲဆိုတော့ကမ္မထမ်းအာယုံနဲ့မိမိစိတ်နဲ့ကယဉ်နှိသွားတာပဲကမ္မထမ်းအာယုံနဲ့မိမိစိတ်နဲ့ယဉ်နှိသွားရင်တကယ်နှလုံးသွင်းပြီးတရားထိုင်ခြင်းရောက်ပြီးလဲဆိုတော့စိတ်ကဘေးကိုလဲထွက်သွားခဏပဲပြီးတော့ဗာလဲတော့ဒီကမ္မထမ်းအာယုံဘောပဲစိတ်ကပြန်ပြန်ရောက်လာတယ်အဲ့ဒါဗာလဲဆိုတော့ခုနအရိယပုစေအောင်မှတ်သားထားတာဇာလဲပဲဝင်လေထွက်လေဆိုတဲ့ကမ္မထအာယုံပဲထိုင်ဆိုတဲ့ဝင်လေထွက်လေဆိုတဲ့ကမ္မထအာယုံပဲရှောက်လဲဝင်လေထွက်လေဆိုတဲ့ကမ္မထအာယုံပဲနောက်ဆုံးခုနလျောင်းဆက်ပြီးတော့အနာယူနေတဲ့အချိန်လည်းပဲ လျှောင်းဆက်လို့ခုနအိတ်မပြောမချင်းကဝင်လေထွက်လေကိုရသလောက်ကလေးနှလုံးသွင်းပြီးတော့နေတယ်နောက်ဆုံးခန္ဓာကိုယ်ကျင်ကြီးကျင်ငယ်အပေါ်ပန်းသွားတဲ့အချိန်ကစပြီးဝင်လေထွက်လေကိုရသလောက်ကလေးမှတ်နေတယ်ရမှတ်နေတဲ့အခါကျတော့ဒီကမ္မထအာယုံနဲ့မိမိစိတ်နဲ့ကဘာဖြစ်လာတော့ယဉ်နှီးလာပါလေခင်ဗျာဟောကမ္မထအာယုံနဲ့မိမိစိတ်နဲ့ယဉ်နှီးလာတဲ့အခါဘာဖြစ်တဲ့တော့အပိတိဖြစ်ဖို့ရန်အကြောင်းပဲကမ္မထအာယုံနဲ့မိမိနဲ့ယဉ်နှီးလာတော့ဒီအာယုံဒီပင်လေမိမိလုပ်နေတဲ့အလုပ်ပေါ်မှာနှစ်သက်ဖို့ဝမ်းမြောက်ဖို့ရန်ပိတိဖြစ်ဖို့ရန်အကြောင်းဖြစ်လာတယ် အဲ့တော့ကမ္မထအာယုံလေးနဲ့မိမိစိတ်နဲ့ကယဉ်နီလာပြီဆိုဗီတိဖြစ်ဖို့ရန်တိတ်ပြီးတော့မခက်ခဲတော့ဘူးအဲ့တော့ဗီတိဖြစ်လာတယ်ဖြစ်လာတယ်ကလည်းနှလုံးသွင်းတဲ့တိုင်းကမ္မထအာယုံနှလုံးသွင်းတဲ့နှလုံးသွင်းတိုင်းဗီတိဖြစ်လာတယ်ဆိုတော့ဟောနောက်ကနေပတ္တတိတို့ဒုက္ခတို့လိုက်လာလို့ရှိရင်တမာတိကအဖြစ်မြန်တာပေါ့ဒါကြောင့်မို့လို့အဲ့တော့ဒီမှာဗီတိကနီးသွားသောအကြောင်းကိုပြောပါဆိုအာယုံနဲ့ဗါတဲ့တော့ဗီတိရဲ့နီးစော်တော့အကြောင်းကအာယုံပါဗျာ အဲ့တော့ပီတိကိုဖြစ်ပေါ်စေတတ်တဲ့အကြောင်းကိုပြောပါစို့အာယုံသို့တော်လည်းပဲနန္တရားတွေမှာတော့ဥစဉ်တို့ဝတ္ထုအာယုံပတ်တာသုံးပါးလုံးကိုလည်းဒါမကင်းကောင်းသောအဖြစ်ယူလို့ရတယ်အဲ့တော့ဝတ္ထုဆိုတဲ့ဒီပီတိဆိုတဲ့နန္တရားလေးကမိတွဲပြီးတော့ဖြစ်ရာအသိစိတ်နဲ့တကွဒီနန္တရားတို့ဤမိတွဲပြီးရာဝတ္ထုဆိုတာလည်းပဲနှီးသွားသောအကြောင်းနောက်တစ်ခါအာယုံဆိုတာလည်းနှီးသွားသောအကြောင်းဖတ်တာဖတ်တာဆိုတာတော့ခုနပီတိနဲ့ရှင်မောရှင်မဲ့အသိစိတ်နဲ့တကွတော့ကြံတဲ့ကျွင်းကြံတဲ့စေတသိက်ဒီအလုံးဒီတာမနောတန်ဖတ်တာအရာမှာ ရောက်တဲ့အတွက်ကြောင့်ဒါဝိတုအာယုံဘတ်တာ၃ပါးတည်လေဒါပီတိဖြစ်ဖို့ရနေသွားသောအကြောင်းလို့ဒါလိုမှတ်ရမယ်အဲ့တော့ပြန်ပြီးပြောမယ်ဆိုရင်ပီတိကလက္ခဏာသည်ဒါအာယုံကို နှစ်တဲ့ခြင်းမြန်နိုးခြင်းသဘောဟောနောက်တကပိဋိကလုပ်ငန်းကိစ္စသည်ကိုယ်စိတ်နှစ်ပါးကိုနှစ်တဲ့ပြည့်ဖြူပွားတို့စီခြင်းဒါလုပ်ငန်းကိစ္စတနည်းအားဖြင့်မွန်မြတ်သောသေတ္တာရုပ်တို့ဖြင့်တကိုယ်လုံးကိုယ်သို့ပြန့်နှံ့စီခြင်းဆိုတဲ့လုပ်ငန်းကိစ္စ အဲသုံးခုမြောက်အနေနဲ့ပြစ္စုပတ္ထန်အနေနဲ့ဆိုရင်ကိုယ်စိတ်တို့ကိုရှင်လန့်တက်ကြွအစေတန်းသောသဘောတရားနိစွာသောအကြောင်းအနေနဲ့အာယုန်သည်နိစွာသောအကြောင်းသို့မဟုတ်ဝိတုအာယုန်ဘတ်တသည်နိစွာသောအကြောင်းလို့ဒီလိုနားလည်ပြီးတော့တကယ်လက္ခဏာတတာပြစ္စုပတ္ထံပရထံရှုပွားတဲ့အခါမှာတော့အဲ့လိုမြန်မာလိုပေါ့အတိတ်ပဲလေးကိုမိမိကနားလည်အောင်ဥစွာပထမယင်းနှီးအောင်ဖတ်ရတယ်။အလိုရအောင်ကျန်နိုင်နဲ့ကြက်ကြက်ပြီးတဲ့အခါကျပါဠိလိုကတော့သကလုံးကျင်းတော့တကယ်ဟိုပွားများတဲ့အခါမှာပို့ပြီးတော့တော့အာရတတ်တယ်။ဒုသဖြင့်တော့ပါဠိနဲ့ယင်းနှီးတဲ့ ပုံကိုယ်တွေဆိုရင်တော့ပို့ပြီးတော့ကောင်းတာပေါ့လေအဲ့တော့ပါဠိလိုလေးပွားများမယ်ဆိုပီတိကိုစဉ်ချင်းစဉ်ချင်းပြီးတဲ့အခါကိုမိမိတင်ကြီးထားတဲ့စေတကနာတစ်ခုမှရှိတဲ့ပီတိအဲ့ပီတိလေးကိုနှလုံးသွင်းပြီးတော့သူကလက္ခဏာတံပိယယနာလက္ခဏာခ ਾਇ စိတ်တပိနနာရတဖရဏရတဝါဩဒကြပြစုပဋ္ဌာနာအာရမဏပဋ္ဌာနာလို့ဒီလိုမျိုးဒါပွားများစဉ်ချင်းချင်းအပြင်ဒါပီတိကိုလက္ခဏာတတပြစုပဋ္ဌာန်ပဋ္ဌာန်အပြင်နားလည်ပြီလို့ဒီလိုပြောလို့ရတယ် ကဲနောက်တစ်ခုကတော့ပီတိပီတိအခါကျတော့စန္ဒာဗါတဲ့တုံးစန္ဒပါဗျာစန္ဒာဟောစန္ဒကိုသွားကြတဲ့အခါစန္ဒသည်စန္ဒောတိကတုကမြတာစန္ဒောတိကတုကာမတာယေတံအတိဝါဇနံတဲ့ဟောစန္ဒကေသဘောပြီးတဲ့အခါကျတော့မှကတုကမတာ လကနောဇန္ဒောကတုကမြတာလကနောဇန္ဒောဟောနောက်တကအာရမဏပရိယေတနာရတော အာရမဏိနာအဋ္ဌိကတာပြစ္စုပ္ပတ္ထာနာ တရိဝတ္တပဋ္ဌာနံဆိုပြီးတော့ဒါဇန္နကလက္ခဏာတတပြစ္စုပတ္တံပဋ္ဌာအဲ့တော့နံပါတ်1ဇန္နကိုစပြီးတော့ကြည့်မယ်ဆိုစံတော်ဒီကတုကာမတာယေတံတိဝဇနအေတံနဲ့ဤဇန္နဆိုတာတဲ့ဘာပြောတာတုံးဆိုတော့ကတုကာမတာတဲ့အဲ့ဒါအာယုံကိုပြုခြင်းငါတနည်းအားဖြင့်ပြုလုပ်ခြင်းငါအလိုရှိသည်အဖြစ်တဲ့ပြုလုပ်ခြင်းငါအလိုရှိအဲ့ဒါဇန္နကအမိပဲအေတံအတိဝါဇနအေတံဒီပြုလုပ်လိုခြင်းဆိုတာ အဲ့ဒါစန္ဒရေအတိဝါစနအမိပဲတဲ့အာနောက်တခါသူကတဘာဝကိုပြောပါဆိုတဲ့အခါကျတော့ကတ္တုကာမတာလကနောဇံတော်ဟောကတ္တုကာမတာလကနောဇံတော်အာယုံကိုပြုလုပ်ခြင်းဟာအလိုရှိသူ၏အဖြစ်ဟုသောသဘောတနည်းအားဖြင့်အာယုံကိုပြုလုပ်လိုခြင်းသဘောအာယုံကိုတောင်းလိုလားတောင်းတခြင်းသဘောပေါ့အဲ့တော့လိုခြင်းကမြတ်မတ်တာပေါ့လေအဲ့တော့ဇန္နဒီကုဏလောဘနဲ့တော့သူကနီးစပ်တာပေါ့အဲ့တော့လိုခြင်းနဲ့လှုပ်ခြင်းနဲ့ဆိုတာဒီ လိုချင်တယ်လုပ်ချင်တယ်အရချင်တယ်ဆိုတာတွေဒီစန္ဒာလည်းဖြစ်နိုင်တယ်လောဘလည်းဖြစ်နိုင်တယ်အဲ့တော့ဒီနေရာမှာစန္ဒကိုပဲဥတည်ပြောမယ်ဆိုတော့လိုချင်တယ်လုပ်ချင်တယ်ဆိုတာဒီဒါစန္ဒရဲ့သဘောလက္ခဏာလို့ဒီလိုဥစွာပရမမှတ်ထားရမယ်ပြီးတဲ့အခါကျတော့မှအဲ့ဒီအာယုံကိုရှာမိခြင်းတဲ့အော်သူကလုပ်ငန်းကိစ္စကြတော့အာယုံကို အာရမဏပရိယေတနာရတောအော်အာယုံကိုအဲ့ဒါရှာမိခြင်းဆိုတဲ့လုပ်ငန်းကိစ္စရှိတယ်တဲ့ အဲ့တော့ဦးဇင်းတို့ဒီနေရာလေးမှာပေါ့အဲ့ဒီစန္ဒနဲ့ပတ်သက်လို့ပေါ့စန္ဒနဲ့ပတ်သက်လို့ဆိုတဲ့အခါကျတော့ဦးဇင်းတို့စန္ဒဒီဘယ်လိုသဘောရှိပါသလဲပေါ့ဆန္ဒတွေဘယ်လိုသဘောရှိပါလဲဆိုတော့ဆန္ဒကသူကခုနလိုချင်နေဆိုတော့ဥမာစားချင်နေတွေ့ချင်နေဆိုတော့ဒီလိုချင်းကားမြမှတ်တာပေါ့လောဘလောက်တော့သူကအာမကောင်းဘူးလောဘလောက်တော့သူကအာမကောင်းသို့တော့အထူးသဖြင့်တော့ကုစုအာယုန်ဒီမှာကြတော့သူကကုသလိဆန္ဒလို့ခေါ်တာပေါ့ အဲအဲ့မှာကျတော့ဇာဏကပို့ပြီးတော့ထင်ရှားတယ်အဲသို့တော့အကုသိုလ်ဖြစ်စရာအာယုံမှာရောဇာဏမရှိဘူးလားဆိုတော့ဇာဏရှိတာပဲဒါကြောင့်မလို့ဇာဏဝရောဂိဏမနာတိသတိဇာဏအားကောင်းလာပြီဇာဏကြီးလာပြီဆိုလို့ရှိရင်မပြည့်သေးတော့အလုပ်ဆိုတာမရှိဘူးအဲ့တော့ကောင်းတာမှာပဲဖြစ်ဖြစ်ဆိုတာမှာပဲဖြစ်ဖြစ်ပေါ့သို့တော့ကောင်းတာမှာကြရင်တော့ဇာဏကပို့ပြီးတော့ထင်ရှားတယ်အဲမကောင်းတဲ့ဘက်ပေါ့ခုနအကုသိုလ်ဒုတိယဘက်မှာဆိုရင်တော့ဇာဏဒီအဲသူကလောဘနောက်ကကွယ်သွားတာပေါ့နော်လောဘကရှေ့ကပြဋ္ဌာန်းသွားတာမျိုးလည်းဖြစ်တယ် အဲ့တော့သိပြီးတော့ဆန္ဒအကြီးတွေကြီးတဲ့အခါကျတော့အဲ့လိုလိုချင်တဲ့လိုချင်တဲ့နောက်မှာကလောဘကပို့ပြီးတော့ကြီးစိုးလာတာပေါ့အဲ့လိုလောဘကိုအခြေခံပြီးတော့လောက်ကြတယ်လို့ဒီလိုပဲသုံးတယ်သို့တော့ကုသိုလ်လိုအနေထားမျိုးမှာကြတော့ကုသိုလ်တွေမှာကြတဲ့အခါကျတော့ဒါကုသလိဆန္ဒလို့ခေါ်တယ်ကုသိုလ်ဟိုဖြစ်စီတဲ့ဆန္ဒကသူကပို့ပြီးထင်ရှားတယ်အားလည်းကောင်းတယ်ပေါ့နော်ဒီလိုလေးတော့အနားလဲထားမှာဖြစ်တယ်ကဲဒါအဲ့တော့ဒါကတော့ဆန္ဒပေါ့ သူရဲ့လုပ်ငန်းကိစ္စကတော့အာရမဏပရိယေတနာရသော အာယုံကိုဒါရှာမိခြင်းဆိုတဲ့လုပ်ငန်းကိစ္စလုပ်တယ်နောက်တစ်ခါသူကပစ္စုပတ္တံဟောဆန္ဒတိဘလို့သဘောတရားရှိလေယောဂီသူတော်ကောင်းတယောက်ကဆင်ញင်နေတယ်ဆင်ញင်နေတယ်ဟောဆင်ញင်နေတဲ့သူတော်ကောင်းတယောက်ရဲ့အသိဉာဏ်ထဲမှာထင်ရှားလာမယ်ဘလို့ထင်ရှားလာလုံးအာရမဏိအဋ္ဌိကတာပစ္စုပတ္တံနောတဲ့ဟောအာရမဏိအာယုံကို အလိုရှိသောသဘောတရားအာယုံကိုလိုလားတောင်းတတဲ့သဘောတရားလို့ ဒီလိုညာထဲမှာရှေ့ရှုထင်လာတယ်ဒါကဇာနာကေအဲဟိုပြစ္စုပ္ပတ္ထံပေါ့နော်ညာထဲမှာထင်လာမှုသဘောအော်နောက်တစ်ခါကျတော့သူကနိသွားသောအကြောင်းတို့တရေဥဒ္ဒပရထာဏတရေဥဒ္ဒထိုအလိုရှိရသောအာယုံပေါ့အဲအလိုရှိရသောအာယုံဒီသူကနိစွာသောအကြောင်းပဲအဲ့တော့ဥမာဦးဇင်းတို့ဆိုကြပါစို့ပစ္စည်းဝိတုတစ်ခုကိုလိုချင်လို့ပဲဖြစ်ဖြစ်ပေါ့လိုချင်တယ်ဆိုလို့ချင်လိုချင်တယ်လိုချင်တယ်ဆိုတဲ့အဲ့ပစ္စည်းလေးကိုအာယုံကပြုတ်ထားတာအဲ့အာယုံလေးကဒီဆန္ဒပေါ့ဒီ လိုချင်ကမျှဆိုတဲ့ဒီဆန္ဒလေးဖြစ်ဖို့ရန်သူကအကြောင်းပဲအဲလိုချင်တယ်ဆိုတဲ့အာယုံဒီပင်လင်အကြောင်းပေါ့အဲ့တော့ဆန္ဒဖြစ်မယ်မလိုချင်တဲ့အာယုံကြီးကိုရှိရောက်လာတယ်အဲ့ဒီအာယုံကြီးကိုပြုတ်ပြီးတော့အဲဟိုလိုချင်တဲ့ပစ္စည်းပေါ်မှာဆန္ဒဖြစ်ပါမလားမဖြစ်နိုင်ပါဘူးခင်ဗျာမဖြစ်နိုင်ပါဘူးအဲ့တော့လိုချင်တဲ့ဆိုဟိုဆန္ဒဖြစ်ပြီးဆိုပြီးတော့ဒါကိုလိုချင်တဲ့အာယုံပေါ့ဒါကတော့သိပြီးတော့ထင်ရှားတာပေါ့နော်ကဲထားပေါ့အဲ့တော့ဒီနေရာလေးမှာတခါကြီးဒီကမကြီးကနာလိုချင်တာဒီ အဲလိုချင်တယ်လိုချင်တယ်ပေါ့ဖြစ်ချင်တယ်ဆိုတဲ့ဒီအာယုံကိုလိုချင်တယ်ဆိုတာဇာဏဆိုတဲ့အပိုင်းတွေမှာခုနလောဘနဲ့တော့ဘာကွာလဲဆိုတော့ခုနကုသိုလ်အာယုံတွေမှာပေါ့မကုသိုလ်ပြုကျင်တယ်ကုသိုလ်ပြုကျင်တို့ကိုကဟိုအရာဝတ္ထုတကူပေါ်မှာစွမ်းလူကျင်တယ်စွမ်းလူကျင်တယ်ဆိုရင်စွမ်းတော်ကိုမှရှိမှာပေါ့စွမ်းမရှိဘဲနဲ့လူလို့ရပါမလားမရနိုင်ပါဘူးခင်ဗျာမရနိုင်တော့အဲစွမ်းကိုရအောင်ကိုကရှာရမယ်ပေါ့ နာရန်တော်တွေဆိုရင်လည်းဥမာစွမ်းခံမဲ့စွမ်းရခြင်းတွေဘာကြောင့်ဘာရောက်ခြင်းလို့ဥမာတာရဏိယဝိတ္တုလိုဘာတို့လိုဖြစ်ခြင်းတွေပဲထားဆိုကြစို့အလှခြင်းနဲ့တန်းခြင်းတွေပေါ့အဲသို့မဟုတ်လေခုနတာမန်ဒါနတကူပြုခြင်းနဲ့ကိုကလှခြင်းနဲ့လှခြင်းတဲ့အတွက်ကြောင့်လှဖို့ရန်စွမ်းရှိဖို့လိုတာပေါ့တို့တကကြီးဒီကမိုက်လေတို့တူပဲစည်းဝါးရှာတယ်စည်းဝါးရှာတဲ့ကမှာလှဖို့တန်းမှုရှာနေတယ်ရည်ရွယ်ချက်တော့ရှိတာပေါ့တချို့ဆိုလှဖို့ဒါရှာနေတယ်အဲဦးဇင်းတို့မနေ့ကပဲဒီမှာကိုရင်နေဇာတနိုင်ပို့တော့မယ်ဆိုတော့ကိုရင်မိဘကတယောက်ကရောက်လာရောက်လာပြီးတော့အလား အဲ့ဒါသွားမယ်ဇန်နလိုက်ကိုပို့မယ်ဟိုရောက်တော့လေလှူမယ်တတ်မယ်ပေါ့လှူမယ်တတ်မယ်ဆိုတော့ဦးစင်းကလည်းအာဒကမကြီးကတော့တော်တော်တော့ချမ်းသာနေတာထင်တာဆိုတဲ့အခါကျတော့အဲ့ဒကမကြီးကဘာပြောလဲဆိုတော့ချမ်းသာတော့တော့မဟုတ်ဘူးဗျာတဲ့ဒါပေမဲ့လှူကျင်လို့လားမသိဘူးတဲ့လေတွေကလည်းကောင်းနေတယ်ဟုတ်လားလေတွေကလည်းကောင်းနေတာအဲ့တော့ဇလိုရင်းပြောချင်တာကဒေါသူတောင်းသားဆိုတော့ခုနလိုပေါ့ဇီဝရေးကတော့လေပဲအကောဆိုလေလေဟိုသူကစိုက်တဲ့အခါမှာလည်းခုနငါသားလေးဇာသနိုင်ပို့မယ်ငါသားလေးဇာသနိုင်မှာပြည့်စုံအောင်ပေါ့ ဟိုရောက်တော့လဲကျောင်းတိုက်ကိုဆရာသမားတွေကိုလည်းလူမဲ့တမ်းမဲ့သားလေးလည်းပဲစိတ်ချမ်းသာအောင်ဆိုဒီစိတ်ကလေးကတော့ဒါဖြစ်နေတာပေါ့အဲ့တော့အဲ့ချိန်မှာဒီစိတ်နဲ့ပဲခုနလေလုံနေတယ်စီးပွားရေးလုံနေတာပဲအဲ့လူချင်းနဲ့လူချင်းနဲ့ဆိုတဲ့စိတ်နဲ့ပဲစီးပွားရေးလုံနေတာအဲ့လူချင်းနဲ့လူချင်းနဲ့ဆိုတဲ့စိတ်နဲ့စီးပွားရေးလုံနေတဲ့အခါမှာအဲ့အဲ့လုံနေတဲ့စိတ်ထားဒီခုနပေါ့ခုနလူချင်းနဲ့စိတ်မပါခင်ကခုနလူချင်းတို့ရအောင်လုပ်နေတဲ့ဟာနဲ့တော့မတူဘူး အဲဒီမှာလုံနေတာရကျင်လို့တော့လုံတာမှန်ပြီမယ်အဲလုံနေသည်ကုသတိဆန္ဒပြဋ္ဌာန်းနေတာပဲကုစုဆန္ဒကအရှိကနေပြဋ္ဌာန်းပြဋ္ဌာန်းနေဆိုတော့အကောင်းပြီးဥဆောင်နေတယ်လို့ပြောချင်တာပေါ့အဲကုသတိဆန္ဒကပြဋ္ဌာန်းနေတာပဲအဲလိုပြဋ္ဌာန်းနေတဲ့ကြောင့်အဲဒီလောက်ကခုနကုသိုလ်ကအချိန်ဝါကြောင့်လဲဒါအောင်မြင်တာလဲဒါကတော့ရေပုံရတော့ဖြစ်နိုင်တာပေါ့လေအတိတ်ကဟိုကုသိုလ်ကံတွေကပြစ္ဆုတ်ပံကုသိုလ်စိတ်ကထောက်ပံ့ပေးတဲ့အခါကျတော့ဆက်ဆက်မိတဲ့အခါကျတော့အတိတ်ကကုသိုလ်တွေကလည်းအာကျေးဇူးပြုခွင့်ရလာတဲ့သဘောပါပဲကဲထားပေါ့အဲ့တော့ဒီမှာပြောချင်တာကအဲ့လိုပေါ့ အဲလူဖို့တမ်းဖို့အတွက်ရှာပွေးနေတယ်အဲရှာပွေးနေတဲ့အခါမှာခုနစွမ်းလူချင်းလူစွမ်းရအောင်လုပ်နေတယ်သင်္ကန်းလူချင်းလူသင်္ကန်းရဖို့အတွက်ရှာပွေးနေတဲ့ပုံကိုတယောက်မှာလူချင်းတာမှန်ပေမဲ့အဲ့လူချင်းမှုသည်လောဘတော့မဟုတ်တော့ဘူးခုနကုသိုလ်ရဲ့စန္ဒဖြစ်တယ်အကုသိုလ်ရဲ့စန္ဒဖြစ်တယ်အဲ့ဒါကိုတော့ဦးဇင်းတို့ကောကောပြပြနားလည်ဖို့လိုတယ်အဲ့တော့ဗာလေးနဲ့ဥမာပေးထားလို့တော့ဟိုဒီကာကျော်ထဲမှာတော့ဒီဇန္နာနဲ့ပတ်သက်လို့ဦးဇင်းတို့ဒီမြားသမားတယောက်နဲ့ဥပမာပေးထားတယ်မြားသမားတယောက်ဟာတခါတည်းဘေးမှာမြားပုံကြီးကိုချပြီးတော့တခါတည်းမြားပြစ်နေတယ်ပေါ့ အဲ့တော့မြားကိုတစ်ချောင်းပြီးတစ်ချောင်းကောက်ကောက်ယူနေတာဒီအဲ့ဒီမြားလေးသမားကအဲ့ဒီမြားကိုအပေါ်မှာ တွေ့တာတဲ့စိတ်နဲ့ကောက်ယူတာတော့ဟုတ်သလားမဟုတ်ပါဘူးဗျာမဟုတ်ဘူးအဲ့ပေါ်မှာခုနတဏှာလောဘအစီနဲ့ကောက်ယူနေတာတော့မဟုတ်ဘူးသို့တော်ဒီမြားကိုယူနေတာဒီခုနသူလိုတဲ့အရာဝတ္ထုကိုပြစ်ဖောက်ဖို့အတွက်သူကယူနေခြင်းဖြစ်တယ်ထို့တူပဲဓမ္မစည်းဝါရှာနေတယ်ခုနလူချင်းတဲ့စိတ်နဲ့ရှားနေတဲ့ပုဂ္ဂိုလ်တယောက်မှာလူချင်းတို့တော့လုံနေတာပဲအဲဟိုမှာဆိုကြပါစို့ ငွေရအောင်ရှားနေတယ်ငွေရအောင်ရှားနေတာရေပုံရကြည့်ရင်တော့ဒါလောဘနဲ့ငွေရအောင်ရှားနေတယ်လို့ဆိုနိုင်ပေမဲ့လူဖို့ရှားနေတယ်ဆိုရင်တော့ဒကာကြီးအေဒကမကြီးအဲ့ဒါကုစုဆန္ဒပဲလောဘပြဋ္ဌာန်းနေတာမဟုတ်ဘူးကုစုဆန္ဒပြဋ္ဌာန်းနေတာလို့ဒီလိုနားလည်ရမှာဘာပြဋ္ဌာန်းနေတာကုတုဆန္ဒပြဋ္ဌာန်းနေတာပါဖေဟာကုစုဆန္ဒတွေပြဋ္ဌာန်းနေတယ်လို့ဒီလိုနားလည်ရမှာကဲထားပေါ့အဲ့တော့အဲ့လိုမျိုးပေါ့ ဒါဇန္နနဲ့လောဘကိုလည်းမိမိကနည်းနည်းလေးကိုယ်ရအောင်တော့နားလည်ထားဖို့လိုတယ်နားလည်ထားပြီးတကယ်ရှုွက်ကိုရှုတော့မယ်ဇန္နကိုရှုတော့မယ်ဆိုတော့သူတော်ကောင်းတယောက်ကအခုပြောခဲ့တဲ့ဒီအတိတ်ပဲပေါ့နော်အာယုံကိုပြုလုပ်ခြင်းအလုံးကိုပြုလုပ်ခြင်းငါအလိုရှိသူ၏အဖြစ်ဟူသောသဘောဒါသူကလက္ခဏာ။အော်နောက်သို့မဟုတ်လို့ရှိအာယုံကိုပြုလုပ်လိုခြင်းသဘောလက္ခဏာစန္ဒ။ နောက်တကအာယုံကိုရှာမိခြင်းဆိုတဲ့လုပ်ငန်းကိစ္စအာယုံကိုလိုရှိသောသဘောတရားအာယုံကိုလိုလားတောင်းတမှုသဘောတရားလို့ညာထဲမှာရှေ့ကျူထင်လာမယ်။အော်နောက်တကတို့အလိုရှိရသောအာယုံဒီနီးစွာသောအကြောင်းဒါပဋ္ဌာန်ပေါ့ပဋ္ဌာနာပေါ့အဲ့လိုမျိုးလက္ခဏာတတပြစ္စုပတ္တံပဋ္ဌာန်ရဲ့အတိပ္ပယ်လေးကိုနားလည်လျက်နဲ့မိမိကဆန္ဒပါတဲ့စိတ်တက္ကနာတစ်ခုမှရှိတဲ့ဇန္နာလေးပေါ့အဲ့ဇန္နာကိုအာယုံယူအဲ့ဇန္နာလေးကိုအာယုံပြီးဆင်ញင်လိုက်တဲ့အခါဆင်ញင်ပြီးတော့တကယ်ရှုပွားသုံးတတ်တဲ့အခါမှာခုနက ပါဠိလိုကခတ်တူတူလေးလွယ်တယ်ဆိုရင်ကတုကမတာလက္ခဏောဇံတော်အာရမဏပရိယေတနရတော အာရမဏိနာအဋ္ဌိကတာပြစ္စုပ္ပထာနောတတိဝတ္တာပဋ္ဌထာနောဟောဒီလိုမျိုးလေးအပွားများပြီးတော့ဒါနေလို့ရှိရင်ဒါစန္ဒရဲ့လက္ခဏာတတပြစ္စုပ္ပတံပဋ္ဌာန်ကိုစဉ်းကျင်ပွားများသုံးသပ်နေတယ်လို့ဒါလိုအတိတ်ပဲရတယ်လို့အဲလိုပွားများနိုင်တဲ့သူတော်ကောင်းတယောက်ဒီသားလေးဒီစန္ဒဆိုတဲ့တရားပေါ်မှာ ဦးဇင်းတို့ဒါကဏတွေပြူပြီးတော့ပရမတ္ထကိုညံမြင် စိုက်တယ်လို့ဒါလုံပြောရတယ်။ဒါကြောင့်မလို့အရုံသောသူတော်ကောင်းတွေဒီယနေ့ဟောကြားခဲ့တဲ့ပီတိရဲ့ဇန္ဒရဲ့အဲ့ဒီပီတိနဲ့ဇန္ဒရဲ့သဘောဒါလုပ်ငန်းကိစ္စပြစ္စုပတ္တံပဋ္ဌာန်လို့ခေါ်တဲ့လက္ခဏာတ္တပြစ္စုပတ္တံပဋ္ဌာန်ကိုအခုဟောခဲ့တဲ့အတိုင်းအဲဆရာရှိသူတွေကြည်ညံကြိုးကိုအားထုတ်ခြင်းအပြင်ပရမတ္ထဓာတ်တွေကို ပရမတ္ထတရားယုံ nant တရားတွေကိုပရမတ္ထဉာဏ်မြင်စိုက်သည့်တိုင်အောင်မိမိတို့တမ္မာဒိဋ္ဌိဉာဏ်ပညာနှင့်ထွင်းပေါက်သိမြင်နိုင်ကြကုန်ရာတည်းသာဓုသာဓုသာဓုပါဖျား